3ရက်နေ့10လပိုင်း3ရက်2021ခုနှစ်ဒီနေ့ကစပြီးတော့ဥစဉ်တရားတော်မတွေအတွက်မဟာတတိပဌာနာတုတ်တံကျင့်စဉ်ကြီးတဆင်ချင်းပြီးဆုံးသည့်တိုင်အောင်ကျင့်တဲ့ကျင့်စဉ်တစ်ခုကိုဥစဉ်ပေးသွားတော့မလို့ဒီဘိုင်းမှာနည်းနည်းတိုးတက်စေချင်တာလဲတစ်ပိုင်းနောက်တစ်ခုက ဒီရွှေချထားဖို့လောက်တောင်းတန်ဖိုးရှိတဲ့မဟာသတိပဓာနာသုတ်တန်ကြီးကိုဘဝမှာအစာဆုံးကျင့်စဉ်တတိပဌံတရား၄ပါးလုံးကိုဖះဟောတော်မူတဲ့စာတိုင်းကိုကိုယ်တိုင် လိုက်ပြီးတော့ကျင့်ဘူးတယ်ဆိုတာလဲဖြစ်စေခြင်းပါတယ်။နောက်ဦးဇေတခုတရားပေးတဲ့ခါကြောကြည့်တော့ တချို့ဒလေကြတော့လဲလိုက်နိုင်တယ်တချို့ဒလေကြတော့လဲမလိုက်နိုင်ဘူးဒလောကဓမ္မကြီးတယောက်က ရောက်တယ်ရှင်ဘုရားပြီးတဲ့တရားကမြင့်တာတဲ့နော်မြင့်တာဘုရားတဲ့တပည့်တော်ကဗုဒ္ဓနုတ်တရီနဲ့မေတ္တာပဲလိုက်နိုင်တယ်တဲ့အဲ့တော့ဦးဇင်းလည်းနည်းနည်းအဲ့ဒါနဲ့စဉ်းစားရတာဩလို့တယောက်နဲ့တယောက်ပုဂ္ဂိုလ်ချင်းအစ္ဆာတရားချင်းစရိုက်ချင်းကလည်းမတူကြဘူးဦးဇင်းလည်းအခုဒါ တစ်နှစ်ကျော်နှစ်နှစ်ဝန်းကျင်ရောက်ခဲ့ပြီလေဆက်တိုက်ဥစဉ်ဝိပဿနာယုံနံဖြစ်ပျက်တွေကိုပဲဆက်တိုက်ဒလဇက်ဥစဉ်ဟောပေးခဲ့တာဘာလို့လဲဆိုတော့တရားတွေတော့အထုတ်တယ်အထုတ်ပြီးတော့ယုံနံလည်းမမြင်ညအဲ့ဒါမျိုးဖြစ်နေတော့ဒကာဒကမတွေ သာသနာတော်ကြီးနဲ့တွေ့လို့မှယုတ်တရားနံတရားတွေကိုသေချာမြင်သွားအောင်မရသွားဘူးဆိုရင် ဦးစင်တရားပြတာကိုတာကိုမကြည်ဘူးလို့ဦးစင်စိတ်ထဲမှာအဲ့လိုဦးစင်ကသတ်မှတ်ထားတာဒါကြောင့်မို့တရားဓမ္မတွေကိုဒီယုံနံတွေကွဲအောင်ဆင့်ကိုရသည်ခြင်းနဲ့ရသည်ခြင်းတော့လေဒီတိုင်းပေးလို့ကလည်းမရပြန်ဘူးဘာလို့လဲဆိုတော့သူကတမာတိမပါရင်တက်ပေးလို့မရဘူးဦးစင်ကတော့ဒီငငယ်ကလေးဦးစင်ရဲ့ပထမဆရာ ပြတဲ့နီးစနစ်ကတော့သူတို့ဒါလယ်ရီရဲ့အဆက်တွေပေါ့လယ်ရီဆရာတော်ကြီးရဲ့နီးစနစ်ပိုင်းနေဆရာတော်ကြီးရဲ့အဲ့ရနေမှာယူလာပြီးမှပြအဲ့ဒီရဲ့နောက်တော့တခါကန်ဒီဆရာတော်ဖျားကြီးတွေရဲ့နီးတွေဥရဏအဲ့ဒါတွေကျင့်နောက်တော့သိနေလဲကျင့်ဂျန်နဲ့မိုးကုတ်မာစီဂျန်နဲ့ဟွာတွေကတော့အကုန်လုံးပဲဒီတိုင်းပဲစာပေလေ့လာတဲ့အကုန်လုံးဟောက်ဆရာတော်ကြီးဖျားကြီးတွေရဲ့နီးစနစ်တွေအဲ့လိုတွေနီးမျိုးမျိုး ဌာနအမျိုးမျိုးဟိုစွန်လွန်လယ်ဒီမိုးကုတ်မာစီအကုန်လုံးပေါ့နော်တေချာလိုက်ဖတ်မျိုးစုံဖတ်ပြန်ကျင့်အခြေခံကျင့်ပိုင်းကျင့်စဉ်ပိုင်းမှာတမာရီကိုဥပစာရတမာရီတွေဒီကိုကရောက်အောင်ကျင့်ထားတဲ့အခါကျတော့ကြာနာလေးတွေကဖတ်ပြီးတော့လိုက်လို့ရင်လွဲလာတယ်အဲ့လိုနဲ့မျိုးမျိုးဥစဉ်ကတော့စာပေတွေလည်းဖတ်တေချာလည်းလောက်တဲ့နောက် ဝိပဿနာဘိုင်းနဲ့ပတ်သက်ရင်ဦးဇင်းပိုးလှုပ်ဖြစ်တာကကလကတ္တ University မှာဒေါက်တာဘွဲအတွက်ကြမ်းရေးတော့ဒီဝိပဿနာနဲ့မရေးဖို့ဆရာမပြောတယ်ဒါအရန်ခက်တယ်မလုပ်ပါနဲ့ကြမ်းတဲ့ဟာနဲ့လုပ်ပါဦးဇင်းကလည်းမဟုတ်ဘူးဦးဇင်းကငငယ်လေးကလေးဒီဝိပဿနာလမ်းကြောင်းဝါသနာပါတဲ့အာတန်တဲ့အခါကျတော့ဦးဇင်းကဒီဟာပဲလုပ်မယ်ဒါမှစားလည်းပိုဖတ်ဖြစ်အောင်လို့ဆိုပြီးတော့ကလကတ္တ University မှာကြမ်းတင်တော့လေဦးဇင်းကဒီ ဝိပဿနာ meditation ထေရဝါဒ Buddhism ဆိုပြီးအဲ့ဒါနဲ့ပဲကျမ်းတင်တာဆိုတော့ပြောရရင်တော့ပို့ပြီးစာတွေဖတ်ဖြစ်တာပေါ့နော်ဝိပဿနာဘိုင်းနေဆရာတော်ဘုရားကြီးတွေဒါအခုဓမ္မဒုဒဆရာတော်ဘုရားကြီးတွေရဲ့ဇာဥတွေဒါအခုဒီကဏီဆရာတော်ဘုရားကြီးတွေဆိုလည်းအင်မတန်စာတတ်တာတောနဲ့တောင်နဲ့မှာနေပြီးတကယ်ကိုတိတ်တိတ်ကျဲစာတတ်တဲ့ဆရာတော်တွေအဲ့လိုဆရာတော်ဘုရားကြီးမြောင်များစွာဇာဥတွေအကုန်လိုက်ဖတ်လေ့လာမျိုးစုံနဲ့လောက်ခဲ့တာဆိုတော့ ဟိုအခုပြောသလိုတမာတိစခန်းတက်တက်လန်းနေဒီလန်းဒီလန်းတော့ကိုတက်ခဲ့တဲ့လန်းနေဆိုပေးလို့ရဒါပေမဲ့အခုဟာကအပတ်စဉ်ဟောရတာရဲ့တီးတဲ့ညီဟိုလိုအချိန်ပြည့်စခန်းနေမဟုတ်တော့တကယ်တမာတိကိုရဖို့ကလည်းဒီလောက်၄50ရက်နဲ့တော့မလွယ်ဘူးသူကလနဲ့ချီလုံနိုင်မှရအဲ့လိုတမာတိမျိုးတွေကို မွေးပြီးတော့မှကျင့်မယ်ဆိုရင်တော့ဒီယုတ်တရားတွေနံတရားတွေရဲ့တရိပ်ရိပ်တဖွာဖွာ ဖြစ်တာတွေကိုဒလဇတ်မြင်နိုင်သိနိုင်ပါတယ်နော်မြင်နိုင်သိနိုင်ပါတယ်အဲ့လိုမဟုတ်ဖဲနဲ့ကြတော့နည်းနည်းလေးခက်တယ်တမာတိကမပါတော့ရှေ့ဆွဲခေါ်လိုက် နောက်ကမလိုက်နိုင်လိုက်အဲ့လိုဖြစ်နေတော့အဲ့ဒါနဲ့ဥစဉ်မနေ့ညဒါကဲမဟာသတိပဋ္ဌာနာသုတ်တံကိုအခုကျင့်ဘူးတဲ့ဒကာဒကမတွေလဲကဲဘာပဲဖြစ်ဖြစ်အကုန်ဒီတိုင်းပဲဒါအစင်တာလိုက်ပြီးတာ ကဲရှေ့ရောက်ပြီးတော့ကျင့်နိုင်တဲ့လူကလည်းအစဉ်လိုက်ပြီးတာကျင့်ပါနောက်ကအခြေခံကျင့်တဲ့လူများကစပြီးတော့ဒီတစ်ပတ်မှာစပြီးတော့ဥစဉ်အင်းမာသတိပဋ္ဌာနာသုတ်အခြေခံဟာရှင်းလင်းမယ်ပြီးရင်အင်းတစ်ပတ်တစ်ပတ်ကိုဥစဉ်တို့တတိမြတ်ရာ ပထမတုမာတို့ရှိသည့်သုံးချက်သည့်မှာတတိယာစမှာငြိမ့်နေပြီဆိုတော့အဲ့ဒီတတိပဋ္ဌာန်ပထမအာနာပါနာပပအဲ့ဒီကနေစပြီးတော့မှကျန်တဲ့ ဒါကမထံယောစုအတုပ32ကုထာသအဲ့မှာပါတဲ့ကမထံနေကာယ ानु ပဒနာမှာပါတာတွေနောက်ပြီးတော့စိတ်ဓာ ानु ပဒနာရှုွက်ဝေဒနာ ानु ပဒနာရှုွက်ဓမ္မ ानु ပဒနာရှုွက်ဆိုတဲ့ရှုွက်တွေအားလုံးကိုဦးဇင်းတို့တစ်နှစ်ချင်းဟိုတပတ်ချင်းတပတ်ချင်းကို ဖြည်းဖြည်းချင်းကျင့်သွားမယ်အဲ့တော့ဒီကျင့်တဲ့အခါမှာ သင်္ကန်းစာတစ်ခုပေးလိုက်တယ်လို့ဒီတစ်ပတ်မှာအာနာပါနကမ္မထံပေးရင်တစ်ပတ်လုံးဖြစ်နိုင်ရင်အာနာပါနကြီးပဲကျင့်ပေးပါနော်ဘာကြောင့်လဲဆိုတော့အဲ့လိုအာနာပါနကြီးပဲဒကမတို့ဒကာဒကမတွေအဲ့လိုကျင့်လိုက်မယ်ဆိုရင်တမာတိကပါလာလိမ့်မယ်အဓိကဦးဇင်းအဲ့ဒါလိုချင်တာပါတမာတိပါလာတဲ့အခါကျတော့ရှေ့လျှောက်ပေးမဲ့ဒီကျင့်စဉ်တွေကျတော့ तू ကကောင်းကောင်းရှုနိုင်သွားတာပေါ့နော်တမာတိကိုမှရှိတော့ ဒီတမာတိကအခုပြောသလိုပဲကိုတရက်တစ်ချိန်နှစ်ချိန်ထိုင်တဲ့အချိန်လေးဒီကဏနာနီးလေးနဲ့ပဲတေချာစူးစိုက်စူးစိုက်ပြီးတော့ထိုင်လိုက်လို့ရှိရင်ပရိကမနမိတ်ဆိုတဲ့နမိတ်တွေဩဃာနမိတ်ပရိပါကနမိတ်ကြီးမရောက်တော့မှပရိကမနမိတ်တွေလောက်ကတော့ပေါ်လာနိုင်တယ်ဒီမှာဆိုရင်တနေ့ကုန်ထိုင်လိုက်တယ်တရက်နှစ်ရက်လောက်ပေးလိုက်ရတော့မှပရိကမနမိတ်ကတန်းပေါ်တာနော်အဲ့ဒါကြောင့်မို့အဲ့လို ဟိုတမာဒီလေးကိုရပြီးတော့အဲ့လိုလေးမွေးမြူပြီးတော့သွားရင်တော့ပို့ပြီးတော့အကျိုးရှိမယ်လို့ဦးဇင်းအဲ့လိုမြင်လို့အပတ်စီအပတ်စီဟောနေတော့အထက်ဝိပဿနာဘိုင်းနေအေးဆက်တိုက်ပဲအဲကာယစိတ်တဝေနာတွေမြင်ပိုင်းတွေပဲပေးနေတော့ချို့လေအစ်စ်တွေမလိုက်နိုင်တဲ့လူတွေကြတော့တရားကျင့်စဉ်ပိုင်းကခက်တယ်ရှင်ပြပြောတာကမြင်လို့နဲ့မြင်လို့နဲ့ဖြစ်နေလို့เนาะအဲ့ဒါကြောင့်မို့ဦးဇင်းအလုံး အဆင်ပြေအောင်လို့အခုမဟာသတိပဋ္ဌာန်တုတ်ကိုအခုဒီနေ့နည်းနည်းရှင်းမယ်ပြီးမှဦးဇင်းတို့အဲ့ဒါကိုပြန်ပြီးတော့ဒါကဏ္ဍနီးနဲ့စပြီးတော့ထိုင်တဲ့အပိုင်းကစပြီးတော့ဒီနေ့ပေးမယ်နော်အဲ့တော့ဒီနေ့မဟာတတိပဌာနာတုတ်ဒီတုတ်တော်ကိုမြတ်စွာဘုရားဘယ်မှာဟောလဲဆိုတော့ကုရုတိုင်း ကုရုတိုင်ကမာတဓမ္မနိဂုံးရွာကြီးတဲ့အဲ့ဒီကမာတဓမ္မနိဂုံးရွာကြီးကုရုတိုင်ဆိုတာကဦးဇင်းတို့အခုနယူးဒေလီမြို့အိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီမြို့မှာပဲအဲ့အဲ့မြို့မှာမြတ်စွာဘုရားဒီတုတ်တန်ကြီးကိုဟောခဲ့တာနော်တရားနာတဲ့ပုံကိုယ်တွေကယဟန်နေယဟန်မတွေဥပါတကတွေဥပါတကမတွေ เนาะအဲ့ဒီမှာအာလုံးဒီတုတ်တိုင်းကြီးကိုတရားနာကြအဲ့ဒီကုရုတိုင်းကိုဘာလို့သွားဟောတာလဲကုရုတိုင်းနဲ့ဒီတာဝတိတို့ဗာရာဏသီတို့နဲ့တော့အဝေးကြီးအဲ့ဒီနေရာဦးဇင်းတို့ဘုရားကရာနေယထာနဲ့ဒါအမြန်ယထာနဲ့စီးသွားရင်တော့နေဝက်လောက်မောင်းရသေးတယ်ဒါအထူးအထူးမြန်ကြီးနဲ့သူတို့ရာဇထာနီဆိုတဲ့ အဲ့ဒီယထာကြီးတွေနဲ့သွားရတော့တော်တော်ဝေးတယ်ဒီဒီခရီးတွေဘာကြောင့်အဲ့ဒီကိုမြတ်စွာဘုရားသွားပြီးတော့ဒီတရားဟောရတယ်လေဆိုတော့အဲ့ဒီကုရုတိုင်းကယာတိဥဒုမျှတတယ်ယာတိဥဒုမျှတပြီးကိုယ်စိတ်နှစ်ပါးခံကြမ်းတယ်ကြမ်းကြမ်းမှမှရှိကြတယ် နောက်ပြီးတော့ရှေးကပြုခဲ့သောကုသိုလ်ကံနှင့်ပြည့်စုံတယ်အတိတ်ကံကောင်းကြတယ်အဲ့ဒီဟာပုံကိုယ်တွေကနော်ရှင်ယဟန်စအိမ်စေကျေးကျွန်တိုင်အောင်အယုတ်ဆုံးအဖြစ်တလိษံများတိုင်အောင်ဤတတိပဋ္ဌာန်ကိုလေ့လာလိုက်စားမှု ရှိကြတယ်နော်ဒါတလိษံတွေကတော့ရှင်ဘုရားဘလို့ကျင့်တယ်လို့တော့မေးစရာကြီးတာပေါ့နော်တခါကျတော့ဘိက္ခုနီမတွေက ဟိုဟိုဟိုကျက်တူရွေးကိုအယောစုကမ္မထသင်ပေးထားတဲ့အယောစုကမ္မထသင်ပေးတာတော့ကျက်တူရွေးကစကားလဲတက်တက်တော့အယောစုကမ္မထကိုအဲ့ဒါသူ့သင်ပေးထားသူကအယိုးယိုးယိုးပဲရှုနေတကယ်ကျတော့ကျက်တူရွေးကနေဘူးသားလုံးနေတဲ့အချိန်မှာဟိုကစွန်ကကြက်တူရွေတုတ်ကြဟဲဟဲစွန်ချီပြီးချီပြီးဆိုဝိုင်းလိုက်တော့စွန်ကပြန်ပြစ်ချထားခဲ့တာအဲ့ဒါကြက်တူရွေလေးနေ့ စွန်ကချီတော့ဘာနှလုံးသွင်းလဲအယောသူအယောသူလို့ရှုတယ်လို့ပြောတယ်တဲ့နော်အဲ့ဒါကြောင့်ဘုရားပေါ့ဒီမှာဇာထဲမှာတိရိစ္ဆာန်များတော်မှာရှုတယ်ဆိုတာနော်အကုန်လုံးတော့တိရိစ္ဆာန်ကိုတော့မရှုနိုင်ဘူးပေါ့တကယ်အဲ့လိုဟိုလူစကားနားလဲတဲ့တိရိစ္ဆာန်မျိုးလေးတွေဆိုရင်တော့မှသင်ပေးထားကြတာကိုဆိုလိုတာပါနော်အဲ့ဒါမျိုးတွေသူကရှိတယ်တဲ့အဲ့ဒီကလူတွေဟာအခုပြောသလိုတတိပဋ္ဌာန်တရား၄ပါးကိုအယံလိုက်စားကြတယ်နော် အဲ့ဒီလိုနဲ့နဲ့ခက်ခဲတဲ့တရားကိုသေးသေးချာချာနာယူတယ်မှတ်သားတယ်ကျင့်ကြတယ်နော်တယောက်နဲ့တယောက်ဖះဟောပြီးတဲ့အချိန်ကြောလဲတယောက်နဲ့တယောက်တွေ့ရတော့မှကြောင့်မို့ကုတုတိုင်းသူတိုင်းသားတွေကတယောက်နဲ့တယောက်တွေ့သမင်စားပြီးပြီလားနေကောင်းပြီးပြီလားမမေးဘူးတတိပဋ္ဌာန်တရားလေးပါးမှာဘယ်တရားမြပွားနေပါတော့အဲ့လိုမေးလေရှိတယ် ငါတို့ကတော့ကာယ ानु ပဒနာရှုတယ်ငါကတော့စိတ်စိတ်ကိုရှုတယ်ငါကတော့ဝေဒနာရှုတယ်ငါကတော့ဓမ္မ ानु ပဒနာရှုတယ်ကိုရှုတဲ့အပိုင်းမှာ ကိုနိုင်တဲ့ဟာအဲ့ဒါကို ပြောပြဝမ်းသာလိုက်ကြတာတယောက်နဲ့တယောက်တယောက်နဲ့တယောက်တချို့သောပုဂ္ဂိုလ်ကတော့မရှုနိုင်ပါဘူးလို့မြန်ပြောမိလိုက်လို့ကတော့အော်မင်းလူဖြစ်ရှုံးလိုက်တာသာသနာတော်ကြီးနဲ့တွေ့ရတဲ့ဒီအကျင့်မြတ်မျိုးတောင် ရှက်မသွားနိုင်ဘူးလို့ဆိုပြီးတော့ကဲ့ရဲ့ရှုပ်ချကြတယ်နော်အဲအကြောင်းမို့အဲ့ဒီဒီမဟာသတိပဋ္ဌာနာတုတ်အဲ့ဒီနေရာမှာဒီတုတ်တော်တွေဟောတာမဟုတ်ဘူးတဲ့ဒီကနိကေမှာလာတဲ့မဟာနိဒါနတုတ်တို့မေဇိမနိကေမှာလာတဲ့တတိပဋ္ဌာနာတုတ်နောက်ပြီးတော့တာရောပမတုတ်ရောခောပမတုတ်ရထပါလာတုတ်မာဂန္ဓိယတုတ်အာနိဇသဗ္ဗာယတုတ်ဆိုတဲ့ အဲ့ဒီတုတ်တော်ကြီးတွေအကုန်လုံးလည်းအဲ့ဒီကုရုတိုင်းမှာသွားဟောတယ်ရာဇဂျိုးတို့တာဝတိတို့ဗာရဏီတိတို့ဘက်မှာမဟောဘူးအဲ့ဒီဘက်ကလူတွေကညံကောင်းနေပြောရရင်တော့ဒီလိုနဲ့နဲတဲ့ခက်ခဲတဲ့တရားတွေကိုသူတို့ကလေ့လာနိုင်တယ်လိုက်စားနိုင်တယ်ဒါကြောင့်မို့မြတ်စွာဘုရားကဒီတရားတွေကိုအဲ့ဒီမှာသွားဟောတယ်တဲ့နော်အဲ့ဒီမှာဧကာယနာ ဧကာယနောဘိကွေယမကောဆိုတဲ့ဧကာယနပုံမှာဤတတိပဋ္ဌာန်အကျင့်ကိုတကြောင်ဒီတော်လန်းလို့မြတ်စွာဘုရားဟောတယ်နှလန်းမကွယ်တလန်းတလန်းဒီတာဖြောင်တန်းသောလမ်းရှိသောကြောင့်လဲဧကာယနအဖော်မမိတယောက်ဒီဒီကြည့်ရသောကြောင့်ဧကာယနနော်နှလမ်းမကွယ်ဘူးတလန်းနဲ့ပဲဖြောင်မြောင်တန်းတန်းဒီလမ်းကိုသွားရင် ဧကံမောက္ခနိဗ္ဗာန်ကြီးကိုရကိုရအဲ့ဒါကြောင့်မို့ဧကာယနာအဖော်မမီဘူးတဲ့တယောက်ဒီကြင့်ရသောကြောင့်လဲဧကာယနာနော်အမြတ်ဆုံးဖြစ်သောမြတ်စွာဘုရားဤသွားသောလမ်းဖြစ်သောကြောင့်လဲဧကာယနာဒီတတိပဌံတရား၄ပါးဆိုမြတ်စွာဘုရားရှောက်လှမ်းခဲ့တဲ့လမ်းကြီးမြတ်စွာဘုရားကြင့်ကြံခဲ့တဲ့လမ်းကြီးအဲ့ဒါကြောင့်လဲဧကာယနာ ဤသာသနာတော်တွင်၌သာလျက်ရှိသောကြောင့်ဧကာယနာဒီသာသနာမှလွဲ၍အခြားဘဲသာသနာမှာမှတည်ကျင့်တရားမရှိဘူးခုခေတ်ဆိုရင်မွတ်စလင်ခရစ်ယာန်အဲအစ္စလာမ်ဘာသာခရစ်ယာန်ဘာသာဂျူးတို့ရှိတာပဲမျိုးစုံသောဘာသာတွေပေါ့ဆိုလိုတာကတော့အခုခေတ်ဆိုလဲသွားမေးကြည့်ဒီမဟာသတိပ္ပဏာတော့ကျင့်တယ်မျိုးလမ်းရှိသလားဆိုဘယ်မှမှမရှိဘူး ကြောင့်မို့ဒီမြတ်စွာဘုရားရဲ့သာသနာတော်တွင်မှသာလျင်ဒီတရားဟာရှိလို့ဧကာယနာလို့ခေါ်တယ်။ကျင့်စဉ်အဆုံး၌နိဗ္ဗာန်သို့သာလျင်ဆက်ရောက်တတ်သောကြောင့်လည်းဧကာယနာလို့ခေါ်ပါတယ်။နော်မက်ဆိုတာကြတော့နိဗ္ဗာန်ကိုရာကြောင်းနိဗ္ဗာန်သို့သွားကြောင်းဖြစ်သောကြောင့်မက် နိဗ္ဗာန်ကိုအလိုရှိသော သူတို့သည်ရှာမိတိုက်သောကြောင့်မဲ့နော်ကိလေသာတို့ကိုတတ်ဖြတ်၍နိဗ္ဗာန်သို့သွားတတ်သောကြောင့်မဲ့လို့နော်အဲ့ဒါမျိုး မက်ကိုဖွင့်ပါတယ်ဒီတတိပဋ္ဌာန်တရား၄ပါးကိုတဲ့ဒကာဒကမတို့နေညမပြတ်မြန်ပွားများပြီးတော့အထုတ်နေကြမယ်ဆိုရင် ကိလေသာအလုံးကစင်ကြယ်နိုင်တယ်လောဘတွေဒေါသတွေမောဟတွေဆိုတဲ့ကိလေသာတွေတတန်တရာလို့ဥစဉ်တို့တွေကိုအနှိမ့်ဆက်ခံနေရတာဒီလောဘဒေါသမောဟနှိမ့်ဆက်ခံရလို့ပဲအပယ်လေးပုံလဲတဝဲလဲလဲနဲ့တခါတည်းသူတပြန်ငါတပြန်သူစားငါစားသူချငါချအနှိမ့်ဆက်ခံရအမျိုးမျိုးသောအိုလိုမဆုံးနာလိုမဆုံးသေလိုမဆုံးသောဒုက္ခကြီးတွေဖြစ်ခဲ့ရတာလည်းပဲ ဒီလောဘဒေါသဆိုတဲ့မောဟစရှိတဲ့ကိလေသာတရားတွေကြောင့်ပဲဒါတွေကိုမလွန်မြောက်နိုင်လို့ဦးဇင်းတို့အဖမ်းမအိုးခဲ့ရပြီအဖမ်းမနာခဲ့ရပြီအဖမ်းမသေးခဲ့ရပြီဆိုရင်ညင်းနေပူဆွဲခြင်းနေငိုကြွေးခြင်းတွေကလည်းအဖမ်းမခံခဲ့ရပြီတဲ့ဒီကိလေသာတွေနှိပ်စက်လို့เนาะအဲ့ဒါကြောင့်မို့အဲ့ဒီကိလေသာအဲ့ဒီနှိပ်စက်ခြင်း အဲ့ဓာတွေမှာလည်းစင်ကြယ်စေနိုင်ပါတယ်စိုးရိမ်မှုတောကမှာလည်းပဲလွန်မြောက်နိုင်ပါတယ်ငိုကြွေးမှုပရိဒေဝမှာလည်းလွန်မြောက်နိုင်ပါတယ်ကိုယ်စိတ်ကိုယ်ဆင်းရဲခြင်းမှ ချုပ်ငြိမ်းစေနိုင်ခြင်းစိတ်ဆင်းရဲခြင်းမှချုပ်ငြိမ်းစေနိုင်ခြင်းအရိယာမဉ္ဇဉ်ကိုရနိုင်ခြင်း နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ခြင်းဆိုတဲ့ဒီအကျိုးတရား9ပါးကိုမြတ်စွာဘုရားကဟောဒီတတိပဋ္ဌာန်တရားအတိုင်းသာမင်းတို့ကျင့်အဲ့ဒီအကျိုးတရား9ပါးရမယ်နော်ကိလေညစ်ကြေးကင်းဝေးစေရန်ဆိုရိမ်ပူဆွေးငိုကြွေးကင်းရန်ကိုယ်စိတ်ဆင်းရဲချုပ်ဆဲဖို့ရန် မနိဗ္ဗာန်အမြန်ဆိုင်ရောက်ရာတလန်ထဲသွားမြဲတတိပဋ္ဌာန်တဲ့ဒါကချမ်းမြေဆရာတော်ဘုရားကြီးဆက်ထားတဲ့လင်္ကာလေးနော်ကိလေသာတွေမှာကင်းပြီးတော့ဒီအကျိုးတရားခုနှစ်ပါးအကုန်ရသိနိုင်တယ်အဲ့ဒီမှာသောကဆိုတာကဆွေတွေမျိုးတွေစီစိန်တွေဂုံတွေပျက်စီးတဲ့အခါကျတော့ဝမ်းနဲ့ ခြင်းဖြစ်တာကိုသောကလို့ခေါ်တယ်တဲ့နော်သောကဆိုတာချွေတွေမျိုးတွေစီးသိမ့်တွေဂုံသိမ့်တွေပြက်စီးတဲ့အခါကျစိတ်ထဲမှာဝမ်းနေတာအဲ့ဒါသောကပฏิဒေဝဆိုတာကျတော့ဆွေမျိုးစီးသိမ့်ဂုံသိမ့်တို့ပြက်စီးခြင်းကြောင့်ငိုကြွေးမြည်တမ်းတန်သည်ပฏิဒေဝချွေတွေမျိုးတွေပြက်စီးလို့ငိုကြွေးမြည်တမ်းရတဲ့နော်အတန်နေနော်အဲ့ဒါကိုပฏิဒေဝ ဒုက္ခတဲ့ခန္ဓာကိုယ်ဤဆင်းရဲမှုသည်တဲ့ဒုက္ခဟုသည် တရက်ကိုမှဒုက္ခသာကိုကာယဝိညာဉ်၌စင်သောဝေဒနာခန္ဓာကိုယ်ရဲ့ဆင်းရဲမှုဒေါမနတာတဲ့ဒေါမနတာဆိုတာဘာလဲဆိုတော့ချစ်သူနဲ့ကွဲရခြင်းမချစ်သူနဲ့တွဲရခြင်းအလိုရှိရာ မရခြင်းဆွေမျိုးစည်းစိမ်ပျက်စီးခြင်းစသော အကြောင်းများကြောင့် စိတ်แท้၌ဆင်းရဲမှုသည်ဒေါမနတမြည်တယ်เนาะတရားကိုမှာတော့ဒေါသမှုတွေး၌ရှင်တဲ့ဝေဒနာเนาะဒေါမနတညာယတအဓိကမာယအရိယာမက်ကိုရရန်ဟူသည်ဤနေရာ၌အင်္ဂါ၈ပါးနှင့်ပြည့်စုံသောအရိယာမက်ကိုရခြင်းငါဖြစ်၏ဟုဆို၏ထိုလောကုတ္တရာမက်ကိုရရန်၎င်း၏ရှေ့၌ဖြစ်သောလောကီဖြစ်သည့် တတိပဋ္ဌာမက်ကိုပွားများရမယ်နော်လောကုတ္တရာမက်ရဖို့ဆိုတာ ရှေ့မှာဖြစ်တဲ့လောကီမက်ဖြစ်တဲ့တတိပဋ္ဌာလောကီဖြစ်တဲ့တတိပဋ္ဌာမက်တတိပဋ္ဌာတရားတွေပွားရသောမသာလောကုတ္တရာမက်ကိုရမယ်နော်ရှင်းမွားရခြင်းရဲ့အကြောင်းတဲ့ သောသောကဆိုရင်ပူဆွေးငိုကြွေးกินသည်ဒီလိုအကျိုးတရားကြီးတွေရနိုင်တယ်လို့မြတ်စွာဘုရားဒီသုတ်တာမှာမဟောခင်မှာအရင်ဆုံးဘာကြောင့်ချီးမွမ်းရတာလဲဆိုတော့အဲ့ဒါလေးကို ဥပမာပေးထားတာကုံတယ်များကမိမိတို့ရောင်းရန်ကုံကိုချီးမွမ်းကြတယ်စိတ်ရောင်းတဲ့လူကသူ့စိတ်ဘလောက်ကောင်းတဲ့အကြောင်းရွှေရောင်းတဲ့လူကလည်းသူ့စိတ်ဘလောက်ကောင်းတဲ့အကြောင်းအဲ့ဒီလိုချီးမွမ်းကြတကက်တို့ အထက်ပါအကျိုး9ပါးကို ဖော်ပြခြင်းသည်ယဟန်တို့အားယောဂီတို့အားတတိပဋ္ဌာအကျင့်၌စိတ်အားထက်သန်မှုဖြစ်စေရန်အတွက်ပြတယ်လိုက်လံပြီးတော့ဒီတတိပဋ္ဌာန်တရားကြီးတွေကျင့်ကြမယ်ဒကာဒကာမတွေကိုကျင့်ကြံစိတ်တွေပေါက်သွားအောင်တို့ဒီစိုးရိမ်ခြင်းပူဆွေးခြင်းငိုကြွေးခြင်းဆိုတာကလည်းတွက်ကြည့် ဦးဇင်းတို့တရားတော်မတွေဘယ်ဖယားကမှလည်းဖယ်ရှားမပေးနိုင်ဘယ်တကောရှင်ကမှလည်းဖယ်ရှားမပေးနိုင်စိုးရိမ်တရားပူဆွေးတရားငိုကြွေးတရားတွေကြုံလာရပြီဆွေပြက်မျိုးပြက်စီသိမ်းပြက်ဥစ္စာပြက်အခုဆိုကြည့်ပါလားဦးဇင်းတို့မြန်မာပြည်မှာအခုဟာမိတွေရှုပ်ငိုကြယိုကြစားတရားမရှိ နေတရားမရှိစိုးရိမ်ရပူဆွေးရတယ်ငိုကြွေးရတယ်မျက်ရည်နဲ့မျက်ခွက် ဘသူကယ်နိုင်လဲဘသူမှမကယ်နိုင်ဘူးနော်တော်ဘာလုံးကလည်းအခုဦးဇင်းတို့ရဝေးရဏီတရားတော်မှတွေအမျိုးမျိုးလှမ်းထောက်ပံ့ကြတယ်လှူဒန်းကြတယ်တတ်နိုင်သမျှတော့လှုပ်တာပဲဒါပေမဲ့သူတို့ရဲ့ကံနေရှိနေတော့ဓာကြီးတွေလာတဲ့အခါကျတော့ဘလို့လောက်ကာကွယ်မှာလဲပူဆွေးစရာရှိသေလူမျောမတတချို့တလေဆိုရင်တခါတည်းကိုယ့်ရဲ့သားတွေ ကိုယ့်ရဲ့မိသားစုတွေအသက်ခံရတာကြည်ပြီတခါတည်းသူဘာအသက်ပါသွားတာဟောတောကတွေပရိဒီဝတွေနှိပ်ဆက်တော့အဲ့ဒါပေါ်မှာဘသူကမှဘယ်ဖះကမှဘယ်ကိုးွယ်ကိုးွယ်ဘယ်ဖះကမှဒါကိုငါဖယ်ရှားပေးမယ်ဆိုပြီးလုံနိုင်တဲ့ပုံကိုတဦးတယောက်မှမရှိဘူးနောက်ဆုံးကိုယ့်ရဲ့ဘဝကိုဏီကုန်းချုပ်ရတော့မယ်ဘဝကြီးသေတော့မယ်ဆိုတဲ့အချိန်တောင်မှဦးဇင်းတို့ဒကာဒကမတွေ တောကတွေပရိဒေဝတွေစိုးရိမ်မှုတွေလာပြီးဘသူကဖယ်ရှားပေးမှာတော့ဘသူမှဖယ်ရှားမပေးနိုင်ဘူးအဲ့ဒါကိုဖယ်ရှားပေးဖို့ကမြတ်စွာဘုရားဟောဒီလမ်းကြီးပဲရှိတယ်ငါအဲ့ဒီလမ်းကြီးကိုငါချပေးမယ်မင်းတို့ကိုယ်တိုင်အဲ့ဒီလမ်းကိုသေးသေးချာချာရှောက်ရင်အဲ့ဒီစိုးရိမ်ပူဆွေးငိုကြွေးကင်းသည်ကိုယ်စိတ်ဆင်းရဲချုပ်ဆဲနိုင်သည် အဲ့ဒီအကျိုးတရားကြီးတွေမင်းတို့ရကိုရလိမ့်မယ်ငါအာမခံတယ်လို့မြတ်စွာဘုရားက အာမခံတာဒါဦးဇင်းတို့ဘုရားရှင်တပါးပဲရှိတာနော်ဘယ်ဘုရားမှတို့လို့အာမခံတာမရှိဘူးငါဒါယုံကြည်လိုက်ကိုးကွယ်လိုက်သေးကောင်းငင်ပုံတက်မယ်ပဲပြောမှာပဲကျန်တဲ့ဘုရားတွေကတော့ဟုတ်တယ်မဟုတ်လားဦးဇင်းတို့ဘုရားရှင်ကတော့အဲ့လိုလည်းမပြောခဲ့ဘူးနော်ငါဟာဘုရားတဆူပဲဘာလို့ဘုရားလဲ မင်းတို့ကိုလမ်းကိုပြတဲ့ဆရာဖရာမင်းတို့ရဲ့ဖရာကဆရာနော်လမ်းကိုပြပေးတဲ့ဆရာတဆူပဲငါဟာမင်းတို့ရဲ့ငါလျှောက်လန်းခဲ့တဲ့ဟောဒီစိုးရိမ်ပူဆွေးငိုကြွေးခြင်းကင်းတဲ့လမ်းကြီးကိုငါလျှောက်လန်းခဲ့ပြီရောက်ဟိုတနေ့ဥစဉ်ဟောခဲ့တယ်ရှင်သာတိဗုဒ္ဓရာတို့ရှင်မောက္ကလန်တို့ပြိဋိနိဗ္ဗာန်ပြုတယ်မိတွေတော်ဂေါတမီကြီးပြိဋိနိဗ္ဗာန်ပြုတယ် ငါဖျားစိုးရိမ်ခြင်းမဖြစ်ဘူးပူဆွေးခြင်းမဖြစ်ဘူးငိုကြွေးခြင်းမဖြစ်ဘူးချက်သားတို့တဲ့အဲ့ဒါဘာကြောင့်လဲဖရိတရားကိုငါကြင့်ထားလို့ရသော်ဖျားလဲလူတဲ့ကလူတယောက်ပဲလေလူသားတဲ့ကလူတယောက်မှာအခုပြောသလိုပုထုဇဉ်တာမန်ဘဝဆိုရင်လူတိုင်းလူတိုင်းဟာစိုးရိမ်ခြင်းဖြစ်တာပဲပူဆွေးခြင်းဖြစ်တာပဲငိုကြွေးခြင်းဖြစ်တာပဲရသော်ဖျားကိုတော်တိုင်းဒီအကျင့်တရားတွေကိုယ်တိုင်ကျင့်ထားလို့ကိုယ်တိုင်ရထားလို့ အင်မတန်မှကောင်းမြတ်တဲ့ငါရဲ့တပည့်ကြီးတယ်တဲ့ငါပေါ်မှာအင်မတန်ကောင်းတာရှင်သာရိပုတ္တရာရှင်မောကလန်တို့ဆိုတာဒါလိုကောင်းမြတ်တဲ့တပည့်အစုံမျိုးကိုငါနောက်ထပ်ရဖို့လည်းဘလို့မှမရှိတော့ဘူးတော်တော်ဆုံးရှုံးသွားသည့်အတွက်လည်းငါမှဝမ်းမနေဘူးဘာကြောင့်လဲအဲ့ဒီတရားကြောင့်နော်အဲ့ဒါကြောင့်မို့မြတ်စွာဘုရားကဒီလို အကျိုးတရားတွေကို ခုနှစ်ပါးကိုရစေနိုင်တယ်မင်းတို့ဒါတွေကိုကြင့်ဒါကြောင့်မို့ဒီတုတ်တော်ကိုယဟန်တော်တွေနှုတ်တဲ့အာကိုသင်ယူပြီးတော့ထားတိုက်တယ်တဲ့ဒီတုတ်တန်ကြီးတန်ဖိုးကြီးလွန်းလို့မမေ့မပြောင်းအဖမှန်လေ့လာတိုက်တယ်တဲ့ဒီတုတ်တန်ကြီးကိုနော်နှုတ်တဲ့အာကိုဆောင်းထားတိုက်ဤဟူ၍ဒါရီတပ်ပံတပည့်တော်ကိုပို့ချတိုက်ဤဟူ၍မှတ်ယူကြရလိမ့်မည် ဒီသုတ်တန်ကြီးကိုကိုယ်တိုင်ကြက်မှတ်သင်ယူမှတ်သားလေ့လာပြီးတော့ဒါကိုပြန်ပြီးတော့သူတစ်ပါးတွေကို ကိုယ့်ရဲ့ဒကာဒကမတွေကို ကိုယ့်ရဲ့တပည့်ယဟန်တွေကို ပြန်လည်ပြီးတော့ပို့ချပေးတိုက်တဲ့သုတ်တန်ကြီးပါတဲ့ဒီသုတ်တန်ကြီးကအဲ့ဒါကြောင့်မို့ညကဦးစင်းကစာရီလှက်ပတ်ပြီးရှောက်ပြီးတော့ဖတ်ရင်းနဲ့ဒါညမှာတွေ့တာညမှာအဲ့ဒါနဲ့အော်ဒီသုတ်တန် လက်ပတ်ပြီးတော့တရားဓမ္မတွေလိုက်နိုင်တဲ့လူမလိုက်နိုင်တဲ့လူအမျိုးမျိုးဖြစ်နေတော့အခြေခံကနေစပြီးတော့ဒီသုတ်တန်ကြီးတစ်ခုလုံးကိုလည်းအကုန်လုံးကျင့်ဖို့သွားအောင် ပေးရရင်တော့ကောင်းမယ်လို့ဘာလို့လဲဦးဇင်းတို့ဒါအခုကြာမကြီးဦးဇင်းတို့လည်းကောင်းနေသေးသမျှအခွင့်အရေးလည်းတာနေသေးသမျှဒကာဒကမတွေလည်းအာထုတ်နေသေးသမျှဦးဇင်းကတော့ဒါအပတ်စဉ်တိုင်းဟောပေးနေမှာပဲเนาะအခုဒီဘက်မှာဆိုရင်ဒါအခုဟို စနေနေ့တွေဆိုရင်ဆွမ်းသာကွန်းသားတော်မှဒါဦးဇင်းကအခုမနေ့ပိုင်းနေအစောကြီးကြွပေးတာမနေ့ပိုင်းအစောကြီးကြွတရားဟောတရားကြီးဟောဒီမှာတရားပွဲမိပြန်လာတယ်ခါတိုင်းဆိုရင်ဒါမနေ့9နိုင်10နိုင်လောက်မှကြွသွားပြီးတော့နေဆုံးကပ်ပြီးမှတရားဟောတရားပြအဲ့ဒါမျိုးမျိုးတွေကလောက်တာအခုကျတော့အစောကြီးအဲ့ဒါဘာလို့လဲတရားဓမ္မတို့အလုံးတွေရဲ့ဒီတရားပွဲကြီးတွေဦးဇင်းကမပြတ်စေခြင်းလို့လေ မပြတ်စေခြင်းလို့ဦးဇင်းလည်းဒီမှာဒါအကုန်လုံးဟွာဖြစ်တယ်အဲတတ်နိုင်သမျှဒီတရားပွဲတွေကိုဆက်လက်ပြီးတော့ဩတယောက်ရှိရှိနှစ်ယောက်ရှိရှိမြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေဒါဦးဇင်းတို့အခုပြောသလိုပါပဲဒါဦးဇင်းကူလဲဒါမြတ်စွာဘုရားတပည့်တော်မြတ်စွာဘုရားဟောကြားပေးတော်မူခဲ့တဲ့မဟာတတိပဋ္ဌာနာသုတ်တံဒေသနာတော်မြတ်ကြီးကိုတပည့်တော်ဟောပြောပြသခွင့်ပေးတော်မူပါဗျာမြတ်စွာဘုရားကိုစား ဒကာဒကမအပေါင်းကိုတပြီတော်ဟောပါမယ်ဖေယတပြီတော်ငွေကြေးလက်လာဘဂုံပကာသနမမဖဲနဲ့ဓမ္မတသက်ကိုမြတ်စွာဘုရားပူဇော်သောအဖြစ်ဖေယတပြီတော်ဟောကြားပါရစေလို့ဦးဇင်ဒါမြတ်စွာဘုရားလျှောက်ပြီးတော့မှဒါဒီပလင်ပေါ်တက်ခဲ့တာပါနော်ကြောင့်မို့ဘဲမငွေကြေးလက်လာဘအကုန်ပြောဖို့လို့မဟုတ်ပါဘူးကိုကကိုသာသနာအတွက်လူလိုကလူမလူလိုကလည်းနေပါမှဦးဇင်တို့အဲ့အတွက် ထူးမရှိပါဘူးเนาะတရားဓမ္မတွေကိုဖျားဟောတော်မူတဲ့တရားတော်တွေကိုဖျားဟောတော်မူတဲ့အတိုင်းတရားဓမ္မတွေကိုကြင့်ကြံစေခြင်းနဲ့အထုတ်စေခြင်းနဲ့အဲ့ဒီအတွက်ကိုဒါဦးဇင်းတို့ဆရာမျိုးစုံနီးမျိုးစုံလက်ပတ်လေ့လာတာကိုပြတဲ့အခါကျတော့အမှားပါမှာကြောက်လို့เนาะဖျားဟောတဲ့တရားတွေကိုမှားမှာရန်စိုးရိမ်ပါတယ်ဦးဇင်းတို့ကเนาะဦးဇင်းတို့ကို၌လည်းဟိုဒါပေါက်မြောက်သေးတာမဟုတ်ဒီအခြေခံကျင့်စဉ်တွေပဲရသေးတာ နော်အဲ့တော့ဒီအခြေခံကျင့်စဉ်တွေကတော့ဦးဇင်းတို့တမာရီပိုင်းနေထိုက်တင်သလောက်ဦးဇင်းတို့ရကြအောင်ဝိပဿနာပိုင်းနေအခြေခံနေထိုက်တင်သလောက်ရအောင်တော့ကိုယ်တိုင်အားထုတ်ပြီးသားပါဦးဇင်းနော်ရန်ဆန်ပြီးတော့လည်းပြတာမဟုတ်ပါဘူးဒါဆရာတော်ဖရားတွေဤမျိုးစုံနဲ့တမာရီစခန်းတွေကိုဦးဇင်းတက်ဝိပဿနာစခန်းတွေတက်ပြီးမှဦးဇင်းတို့ဒါတော်မှဦးဇင်းတိုက်ရိုက်ကြီးဒီတိုင်းနာတာသိတာပဲဆိုပြီးတော့မပြပါဘူးနှစ်ပေါင်းများစွာဆရာမျိုးစုံဤမျိုးစုံ လေ့လာဖះဟောစာပေတွေအကုန်ပြန်ဖတ်အဲ့လိုလုပ်ပြီးမှဒါမြတ်စွာဘုရားဟောတဲ့တရားတွေကိုပြန်လည်ပြီးတော့ဟောကြားပေးတာပါတရားဓမ္မတွေကိုဒါကြောင့်မို့ဒီမှာဒီတုတ်တန်းကြီးကို ဆောင်းထားသေးနဲ့ကြက်ထားသေးနဲ့မှတ်ထားသေးနဲ့နှုတ်တဲ့အာဂုံဆောင်းကြက်မှတ်ပြီးတော့တပည့်တို့ကိုပို့ချတိုက်တယ်တဲ့တရားဓမ္မတွေကို သင်ပေးတိုက်တဲ့တုတ်တန်ကြီးတဲ့ဒီတုတ်တန်ကြီးอ่ะเนาะအင်မတန်မှတန်ဖိုးကြီးတဲ့တုတ်တန်ကြီးပါเนาะ ဒီတတိပဋ္ဌာန်အကျင့်နဲ့ရှေ့ကဖျားရှင်နေပိစေကဗုဒ္ဓတွေယဟန္တာတွေကိလေသာတို့မှာစင်ကြယ်ခဲ့ကြတယ်နော်မြတ်စွာဘုရားနဲ့ပိစေကဗုဒ္ဓတွေယဟန္တာတွေအကုန်လုံးဟာကိလေသာတို့ကို စင်ကြယ်သေးတာဘာနဲ့စင်ကြယ်သေးခဲ့တာလဲဘယ်ရေနဲ့ဆေးကြောခဲ့တယ်လဲဆိုတော့ဟောဒီတတိပဋ္ဌာန်ဆိုတဲ့ ရေနဲ့ဆေးကြောခဲ့တာပါကိလေသာတွေစင်ကြအောင်နော်ကခြေတယ်မာလေးတေ၍အပူမိနေသောတန်တတိအမတ်ကြီးတောကမှလွန်မြောက်ခဲ့တယ်တန်တတိအမတ်ကြီးကိုကပြနေတဲ့ကခြေတယ်မာလေးကအဲ့ဒီကရင်ကရင်နဲ့ရှေ့မှာနေတခါတည်းအဲ့ဒီမှာလေပြတ်သေသွားတာအဲ့ဒီသေသွားတဲ့အချိန်မှာတန်တတိအမတ်ကြီးဟာ စိုးရိမ်မှုတွေပူဆွေးမှုငိုကြွေးမှုတွေဖြစ်တယ်အဲ့ဒီဖြစ်နေတဲ့တန်တတိအမတ်ကြီးကိုမြတ်စွာဘုရားတရားပေးတာတန်တတိအမတ်ကြီးဘာဖြစ်သွားတော့ကြားဘူးလားတရားဓမ္မတို့ယဟန္တာနော်လူဘဝနဲ့ယဟန္တာကြီးဖြစ်သွားတာတန်တတိအမတ်သုဒ္ဓရဏမင်းကြီးနော်သူတို့ ဖြစ်သွားကြတာအဲ့ဒါဒီတတိပဋ္ဌာန်တရား၄ပါးရသော်ဘုရားဟောကြားပေးလို့တတိပဋ္ဌာန်ရေးနဲ့ဆေးလို့တောကတွေငြိမ့်ပြီးတော့တခါတည်းနိဗ္ဗာန်ကြီးရတယ်လင်းသားမိဘများ ဆုံး၍ငိုကြွေးနေသောပရာစာရာသည်လဲပရိဒေဝမှလွန်မြောက်ခဲ့တယ်။သာသေးလင်းဆုံးမိဘတွေဆုံးနော် အကုန်လုံးဆုံးခဲ့ရတဲ့ဟာတွေအဲ့လိုဆုံးခဲ့ရတဲ့အချိန်ကာလမှာဘဝကိုအယူတစ်ပိုင်းတောင်မှ ဖြစ်သွားတယ်ကိုယ်စိတ်တွေကိုမထိန်နိုင်တော့လို့တောကမိတွေတောက်နော်ပရိဒေဝမိတွေတောက်လောင်ပြီးတော့ဝလစ်စလစ်ဘဝနဲ့မြို့ထဲရက်ထဲကိုလှဲ့လှဲ့သွားရတဲ့အယူမဘဝရောက်တာတောင်မှမြတ်စွာဘုရားကဒီတတိပဋ္ဌာန်တရား၄ပါးဆိုတဲ့ကျင့်စဉ်ကြီးနဲ့ သူ့ကိုပေးခဲ့တယ်တဲ့လွမြောက်အောင် လုပ်ခဲ့တယ်နော်ပေါင်ကျိုးနေသောတိတ်တယဟန်ဒီလဲဒုက္ခမှာချုပ်ငိမ့်ခဲ့တယ်သူ့ရဲ့ညီညီကိုနှစ်ယောက်သင်္ကန်းဝတ်တော့ညီကမပြောလို့ပြန်လူထွက်အိမ်တော်ပြုအဲ့တော့သူ့ဇနီးကဒီသူ့ကိုကြီးပြန်ပြီးလူထွက်လာရင် အမွေပေးရမှာစိုးလို့အဲ့ဒီမှာတင် တခါတည်းပတ်စံပေးပြီးတော့သွားပြီးတတ်ခိုင်းတာ အိန္ဒိယရှေ့ခေတ်ကလည်းအဲ့လိုလုပ်တာပဲအခုခေတ်လည်းအဲ့ဒီတိုင်းပဲအခုခေတ်လည်းအဲ့ဒါဦးဇင်းတို့ရာဇဂျိုနာတဝိုက်မှာဦးဇင်းရှိတော့ကအဲ့ဒီဓမြခေါင်းဆောင်တယောက်ကလူပေါင်း300ကျော်တတ်တယ်အဲသူကတတ်တာတော့မဟုတ်ဘူးသူကတိုက်ခန်းထဲမှာဇိမ်နဲ့နေပြီးတော့တပည့်တွေကိုလှုပ်ပြီးတော့ဟိုအိမ်စကြေးတောင်းဒီအိမ်စကြေးတောင်းအဲ့ဒါစာပို့ပြီးတော့စကြေးတောင်းတယ်တောင်းလို့အဲ့ဒါမပေးတဲ့အိမ်တွေဆိုရင်မိသားစုလိုက်တတ်တတ်ပြစ်တာအဲ့ဒါမိသားစုဥယေတွေ3ဦး5ဦး အဲ့ဒါမျိုးတွေစုပေါင်းတော့2000နဲ့တခုနှစ်အဲ့ဒီလောက်ကသူတို့စီးရင်ထုတ်ပြန်တော့အဲ့ဒီမှာလူဦးရေ350လောက်ရှိပြီသူတို့တတ်ခဲ့တာအဲ့အခုလည်းအရမ်းများတယ်ဓမြတွေအရမ်းများတယ်အဲ့ဒီကရဲတွေပြောတယ်ဒီလောက်ဓမြတွေများနာမင်းတို့ကမလွတ်ဘူးလားဆိုငါတို့မိသားစုလာတတ်သွားမှာပေါ့လေဓမြများလို့တော့သူတို့မိသားစုတတ်မှာဆိုတော့အတော်အသင့်မဲ့သူရာကာဝယ်တယ်နော်အဲ့လိုမျိုးအင်မတန်မှများတယ်အခုလည်းပဲ တိတ်တမထေမြတ်ကြီးကိုအဲ့လိုနီးနဲ့တတ်ခိုင်းတာနော်တတ်ခိုင်းတော့အဲ့ဒါတညာလေးတရားထုတ်ခွင့်ပေးပါငါတရားသူမရသေးလို့ဟိုကလည်းမပေးဘူးအဲ့ဒါနဲ့ကဲအဲ့ဒါဆိုရင်ဒီမှာအဲ့နဲ့ကြောက်တုံးယူပြီးတော့သူ့ခြေထောက်ကိုတခါတည်းပြောင်းလို့ခြေထောက်ကိုရိုက်ချိုးပလိုက်တာဘာလို့အသက်တက်ခံရမယ်အတူဒီခန္ဓာကိုယ်တော့စွန့်လွတ်ရတာငါအတွက်ဘာမှမထူဆန်းဘူးဆိုဒီနေ့ဥစဉ်တို့သုတ္တသောမဇ္ဇမှာရသော်ပြဟောခဲ့တယ်နော် ပစ္စည်းဥစ္စာနဲ့အင်္ဂါခြေလက်ဆိုပစ္စည်းဥစ္စာပဲစွန့်လွတ်ရတယ်နော်အသက်နဲ့ယဉ်လာပြီဆိုရင်အင်္ဂါခြေလက်ကိုစွန့်လွတ်ရကိုကျင်တရားတွေနဲ့ယဉ်လာပြီဆိုရင်တော့အဲ့ဒါအသက်ကိုပဲဒါအသေးခံတော့တဲ့ဒါဘုရားရဲ့အဆုံးအမအခုတိတ်တမထေမြတ်ကအဲ့ဒီအဆုံးအမအတိုင်းသူကလှုပ်သွားတာနော်အဲ့ဒီအဆုံးအမအတိုင်းပဲကဲပေါင်ကိုရိုက်ချိုးပြီးတော့ငါဒီလောက်အာမခံရင်ငါလည်းမသွားနိုင်တော့ပါဘူးကွယ်မင်းတို့ မနဲ့မိုးလင်းမှာငါ့ကိုတာတတ်ကြပါတော့ဆိုပြီးတော့မှတခါတဲ့အဲ့ဒီမှာ ပြောပြီးတော့ခြေတော့ရိုက်ချိုးထားတဲ့ဓာန်ကြီးနဲ့တရားကိုအထုတ်တာအဲ့ဒီမှာတခါတဲ့ယဟန္တာကြီးဖြစ်သွားပြီးတော့ပြိဋိဘံပြုသွားရတယ်နော်တတန်းကုံသဖြင့်တရားမိဖေးမှာကြောက်နေသောတရားမင်းကြီးစိတ်ဆင်းရဲခြင်းဒေါမနတာမှာလွတ်မြောက်ရတယ် တရားမင်းကနတ်သက်ကြွယ်ကနာကြည့်ရတုံလှုပ်နေပြီလေဟိုမှာအရင်တော့ကတော့နတ်သမီးတွေဂရေနဲ့ချီပြီးတော့နေနေတော့ကတော့ပျော်နေတာနော်တခါများဆိုရင်တခါလည်းမြတ်စွာဘုရားတပည့်တော်တဏကင်းကြောင်းလေးဟောပါဖေဟောပါဖေမြတ်စွာဘုရားတရားဟောတယ်ဟောတယ်ဟောပြီးဟိုကြတော့နတ်သမီးတွေနဲ့တော့ပျော်ပါနေလို့ရမောက်ကလာလိုက်ပြီးချိတ်ချောက်ရသေးတယ်အရင်တော့ကတော့မေ့နေတာဗောဓမလားနောက်ကြတော့တကယ် သိရတော့မယ်လို့သိတဲ့အခါကျတော့လူတိုင်းလူတိုင်းလူရောနတ်ရောမြမာရောပုထုဇဉ်မှန်သမျှတော့သိရမှာသိရင်ကြောက်တော့တာပါပဲအဲ့လိုကြောက်တော့မြတ်စွာဘုရားကြီးပြေးလာတော့မြတ်စွာဘုရားကဒီတရားတွေဟောလို့ချမ်းသာဒုက္ခရသွားတယ်တဲ့နော်တတိပဋ္ဌာနတတိပဋ္ဌာန်ဟူသည်တတိအမှတ်ရမှု ပဋ္ဌာနာကကပ်၍တည်မှုတတိပဋ္ဌာနာဆိုတာကကာယဝေဒနာစိတ်တဓမ္မတို့၌ဆွဲဆွဲမြဲမြဲတတိကပ်၍တည်မှုတတိသက်ဝင်၍မပြတ်ဖြစ်မှုတတိဆွဲမြဲမှုနော်လွန်လွန်ကဲကဲအာယုံထဲ၌ဆွဲမြဲတည်ပြီးထိုတတိတတိပဋ္ဌာန်ခေါ်တဲ့နော်တတိ တဌာနဆိုတာနော်တတိအဲမှာစွဲမြဲနေအောင်ကိုစိတ်ကိုလှုပ်နေတာကိုပြောတာပါနော်တတိကပ်ပြီးတော့အမှတ်ရနေတာအဲ့ဒါကတတိပဋ္ဌာန်တရား၄ပါးရှိပါတယ်ကာယနုပတနာတတိပဋ္ဌာန်ရုပ်အပေါင်းကို၌အဖမ္မအထထတတိက၍ရှုမှတ်မှု ဝေဒနာနုပတနာတတိပဋ္ဌာန် ခံစားမှုဝေဒနာတို့၌အဖမန်ထထတတိကရွေရှုမှတ်မှု စိတ်ဓာနုပဒနာတတိပဋ္ဌံစိတ်၌အဖမန်အထထတတိကရွေရှုမှတ်မှုဓမ္မာနုပဒနာတတိပဋ္ဌံသဘောတရားတို့၌အဖမန်အထထတတိကရွေရှုမှတ်မှုဆိုရက်တတိပဋ္ဌံတရား၄ပါး တတိ၄မျိုးပြခြင်းအကြောင်းအဲ့တတိပဋ္ဌာန်တရား၄ပါးဘလို့ဖြစ်လို့ပြသွားတာလဲဆိုတော့တတိတိတခုဒီပင်ဖြစ်တော်လဲအာယုံခံအာယုံအရှုခံအာယုံမှာတဲ့တတိကတတိဟာတခုတည်းပဲရှိတယ်ဒါပေမဲ့အရှုခံအာယုံကကာယဝေဒနာစိတ်ဓမ္မဟူ၍၄မျိုးကွဲပြားသောကြောင့် ထိုအာယုံများ၌လေးမျိုးကွဲပြားသောကြောင့်၎င်းနောက်ပြီးတော့ထိုအာယုံများ၌အတုပါဒုက္ခအနိစ္စအနတ္တဟု ရှုပုံ၄မျိုးပြားခြင်းကြောင့်၎င်းနော်အရှုခံအာယုံကကာယ ानु ဘဒနာအရှုခံဝေဒနာအရှုခံစိတ်တဓမ္မဆိုပြီးတော့အရှုခံက၄မျိုးကွဲလို့နော်အဲ့ဒါကြောင့် တတိတစ်ခုတည်းက၄မျိုးပြားသွားတယ်နောက်ပြီးတော့အဲ့ဒီအာယုန်နေရှုတဲ့အခါကျတော့အတုပလက္ခဏာနဲ့လည်းရှုတယ်ဒုက္ခလက္ခဏာနဲ့လည်းရှုတယ်အနိစ္စလက္ခဏာနဲ့လည်းရှုတယ်အနတ္တလက္ခဏာနဲ့လည်းရှုတယ်ဆိုတော့ရှုပုံ၄မျိုးပြားတယ်၄မျိုးပြားခြင်းနောက်ပြီးတော့သူဘဒုက္ခနိစ္စအတ္တဟူသော ဝိပန္နာတ၄ပါးတို့ကိုပယ်ခွာမှု၄မျိုးပြားခြင်းကြောင့်၎င်းတတိပဋ္ဌာန်၄ပါး၄မျိုးလို့ခေါ်ပါတယ်၄မျိုးကွဲပြားသွားတာเนาะဦးဇင်းတို့အတုဘကိုသူဘလို့ပဲတင့်တယ်တယ်လို့ပဲထင်နေတာလေလောကကြီးကအတုဘကိုအတုဘလို့အမှန်မမြင်ဘူးเนาะ မမြဲတဲ့အနိစ္စကို မြင်သလားဆိုတော့မမြင်ဘူးမနေ့ကပြောသလိုပဲမြမာကြီးတွေစัจ java လာတိုက်တသောမီးလင်းအောင် လုံနိုင်ပေမဲ့ကိုယ်ယုံ nant ဓမ္မသင်္ခါရရဲ့အနိစ္စမြင်သလားဆိုတော့ဖះမဟောရင်တို့မြင်ကိုမမြင်နိုင်ဘူးဇံပိန်ညင်ရတဲ့ပုံကိုကြီးတွေလည်းရှေ့ကဘာ40နောက်ကဘာ40လောက်မြင်နိုင်ပေမဲ့ဘလို့မှတို့အဲ့ဓာတွေကို မြင်အောင်မကြည့်နိုင်ဘူးဒါဘုရားရှင်ကိုတော်မြတ်ကြီးဟောလို့ဒါလျင်ဒါကမြင်နိုင်တာเนาะအဲ့ဒါကြောင့်မို့ဒီလိုမြင်အောင်ကအခုအတုဘကိုတုဘလို့မထင်အောင်เนาะအနိစ္စကိုနေဆလို့မထင်အောင်ဒါတွေကဘုရားရှင်ကိုတော်မြတ်ကြီးမှာဟောပေးနိုင်တာအဲ့လိုမှမဟုတ်လို့တော့အကုန်လုံးအတင်တဲတယ်မြဲတယ်ခိုင်တယ်ခန့်တယ်ချမ်းသာတယ် ငါပိုင်တယ်ဆိုပြီးတော့သူဘာအဖြစ်နော်နေဆာအဖြစ်အတ္တအဖြစ်ဒုက္ခအဖြစ်အဲ့လိုပဲယူမှားထားကြတာတဲ့နော်အဲ့ဒါကြောင့်မို့တတိတလုံးဆိုပြီးအဲ့ဒါဒီကြောင့်အမျိုးမျိုးကွဲပြားသွားရတယ်တဲ့နော်တတိ၄မျိုးကွဲပြားသွားခြင်းအကြောင်းနောက်ပြီးတော့တရားကျင့်တဲ့အခါမှာသူကစရိုက်အားလျော်စွာပုံကိုယ်တွေက ညာနှောင့်ပြီးတဲ့ယာကစရိုက်ရှိသောသူအားပေါ်လွင်ထင်ရှားသောကာယ ानु ပတနာတတိပဋ္ဌံသည်သင့်လျော်ဤနော်ညံထက်တဲ့ပုဂ္ဂိုလ်မဟုတ်ဘူးနည်းနည်းညံနှုတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တွေရာဂစရိုက်ကိလေသာအာကြီးတယ်ဒီပုဂ္ဂိုလ်ကညံကလည်းနည်းနည်းလေးတယ်ကိလေသာလည်းအာကြီးတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်က ကာယ ानु ပတနာတတိပဋ္ဌာန်တရားနဲ့သင်လျော်ပါတယ်ဉာဏ်ထက်ပြီးတဲ့ຢာကဆရိုက်ရှိသောသူအားတဲ့ဉာဏ်တော့ထက်တယ်ຢာကဆရိုက်ရှိတယ်စောသောကဉာဏ်လဲအဲနှုတ်နဲ့ຢာကဆရိုက်လဲရှိတဲ့ပုဂ္ဂိုလ်ကာယ ानु ပတနာနဲ့သင်လျော်တယ်အညာတော့ထက်တယ်ဒုတိယပုဂ္ဂိုလ်ကဒါပေမဲ့ຢာကဆရိုက်အာကြည့်တယ်ကိလေသာအာကြည့်တယ် တိမ်မွေသော ဝေဒနာနုပဒနာတတိပဋ္ဌာန်ဒီသိလျော်ဤနော်ညံထပ်ပြီးတော့ຢာကားစရိုက်ရှိတဲ့ပုဂ္ဂိုလ်ကဝေဒနာနုပဒနာနဲ့သိလျော်တယ်ညံနှုတ်ပြီးတော့ຢာကားစရိုက်ရှိတဲ့ပုဂ္ဂိုလ်ကကာယနုပဒနာနဲ့တင်လျော်တယ်။ညာနှုတ်ပြီးဒိဋ္ဌိစရိုက်ရှိသောသူအားစိတ်တာနုပဒနာတတိပဒနာနဲ့တင်တော်တယ်။ညာကတော့နည်းနည်းအားနေတယ် ဒိဋ္ဌိစရိုက်အယူဆွဲအားကြီးတာငါကိုငါကိုငါဟာငါဟာငါဥစ္စာငါဥစ္စာချိုးလေးဆိုငါသားငါမြေးငါမြေးခွာကိုမခွာနိုင်ဘူးဒိဋ္ဌိဆွဲအားကြီးတာနော်အတင်းအဲ့ဒီလိုဒိဋ္ဌိဆွဲဉာဏ်ကလည်းနှုတ်မယ်ဒိဋ္ဌိဆွဲကလည်းအားကြီးတဲ့ပုဂ္ဂိုလ်ဒီစိတ်တာနုပတနာတတိပဋ္ဌာန်နဲ့သင့်လျော်တယ်နံပါတ်၄ကဉာဏ်ထက်ပြီးဒိဋ္ဌိစရိုက်ရှိသောသူအား ဓမ္မာနုပဒနာတတိပဋ္ဌာန်နဲ့သိလျော်ပါတယ်တတိပဋ္ဌာန်တရား၄ပါးကိုယ့်အကိုပြန်ပြီးစမ်းစစ်ကြည့်ဉာဏ်နှောင့်ပြီးတော့ယာကစရိုက်အာကြီးရဲ့ကာယ ानु ပဒနာဉာဏ်ကလည်းမထက်ဘူးယာကလည်းအာကြီးတယ်ဆိုကာယ ानु ပဒနာဉာဏ်ထက်တယ်ယာကစရိုက်တော့အာကြီးတယ်ဆိုဝေဒနာ ानु ပဒနာနော်ဉာဏ်ကမထက်ဘူး ဒိဋ္ဌိကလည်းအာကြီးတယ်ဆိုစိတ်တာနုပတနာဉာဏ်လည်းထက်တယ်ဉာဏ်တော့ထက်ပြီးတော့ဒိဋ္ဌိစိုက်အာကြီးနေတယ်ဆိုရင်ဓမ္မာနုပတနာတတိပဋ္ဌာန်သိလျော်ပါတယ်အဲ့ဒီတတိပဋ္ဌာန်တရား၄ပါးနော်ဉာဏ်နှုံပြည့်တမထယာနိကကျင့်စဉ်ရှိသောသူအားနမိတ်ရယံလွယ်ကူသောကာယ ानु ပတနာတတိပရံတိသိလျော်ဤတဲ့လမ်းစဉ်အလျော်စွာတဲ့ ညံနှုတ်ပြီးတော့ညံနေတယ်ပေါ့နော်ညံကတော့သိပ်မထက်ဘူးဒါပေမဲ့တမထယာနိကကြင့်စဉ်ရှိသောသူအားနော်တမထလမ်းကနေ तू သွားမယ်တပည့်တော်တော့ညံနှုတ်နဲ့တမထလမ်းကနေတပည့်တော်သွားမယ်ဆိုနမိတ်ရရလွယ်ကူတာကကာယ ानु ပတနာတတိပဋ္ဌာန်တဲ့ဥမာအာနာပါနာတို့ဦးဇင်းတို့နမိတ်တွေရအောင်လုပ်တဲ့အခါကျတော့အဲ့အာနာပါနာနဲ့ရအောင်လုပ်တာပဲနော်အဲ့ဒါကြောင့်မို့ तू ကနမိတ်တွေ ရရလွယ်ကူသောကာယ ानु ပတနာတတိပဋ္ဌာန်သည်သူ့အတွက်တင့်လျော်တယ်နော်ဉာဏ်ထက်ပြီးတမထယာနိကကျင့်တယ်ရှိသောသူအားပေါ်လွင်ထင်ရှားသောကာယအာယုန်၌စိတ်ကယက်ဒီမနေပဲဇံကိုဝင်စားထိုဇံမှထပြီးဝေဒနာကိုပိုင်းခြားယူကရှုမှတ်တတ်သောကြောင့်ဝေဒနာနုပတဒနာတတိပဋ္ဌာန်သည်တင့်လျော်တယ်လို့ဒါတီကာကပြန်ဖွင့်နော် ဝေဒနာနုပဒနာတတိပဋ္ဌာန်က तू ကအခုပြောသလိုဟိုညံထက်တယ်နော်ညံထက်ပြီးတမထယာနိကကျင့်စဉ်ရှိသူအားဆိုတာကဒီပုဂ္ဂိုလ်ကညံကလည်းထက်တယ်တမထနဲ့တမာဒီအားတွေကပထမသံဒုတိယသံတတိယသံစတုထသံတွေဒီကိုတမထအားတွေသူကဝင်စားထားပြီးအဲ့ဒီဝင်စားထားတဲ့ပုဂ္ဂိုလ်ကအဲ့ဒီဇံကနေခွာပြီးတော့ဝေဒနာကိုတန်းရှူတာနံကမ္မထံကိုတန်းရှူတာပြောတာ နော်နာကမ္မထံကိုတန်းပြီးတော့ရှုတယ်တဲ့နော်ညာနှုတ်ပြီးဝိပဿနာယာနိကကျင့်စဉ်ရှိသူအားညာကတော့နှုတ်နေတယ်သူကသမထယာနိကမကျင့်ဘူးဝိပဿနာတိုက်ရိုက်ကျင့်တာဝိပဿနာယာနိကဆိုတာညာကတော့နှုတ်နဲ့ဝိပဿနာယာနိကတိုက်ရိုက်ကျင့်တယ်နော်အမျိုးအစားအဖြစ်အလွန်မကွဲပြားသည့်ဤအဖြစ်သို့ရောက်ရှိသောအာယုံရှိသောစိတ်တာနုပဒနာတတိပဋ္ဌာန်သည်တင့်လျော်၏ သူကညာကတော့နှုတ်နေဒါပေမဲ့သူကဝိပဿနာယာနိကသွားတာတမထယာနိကမသွားရင်အဲ့ဒီပုဂ္ဂိုလ်ကအခုပြောတယ်စိတ်ဓာနုပဒနာတတိဖရဏနဲ့သင်လျော်တယ်ဉာဏ်ထပ်ပြီးဝိပဿနာယာနိကကျင့်နေရှိသောသူအလွန်ကွဲပြားသည့်ဤအဖြစ်သို့ရောက်သောတင်ညာဖတ်တာစသည်စေတသိက်များនិဝရဏများဖြစ်များသောအာယုရှိသောဓမ္မာနုပဒနာသည်သင်လျော်၏တဲ့ဒါသူတို့ရဲ့ တဦးနဲ့တဦးကိုယ့်ရဲ့စရိုက်တွေဉာဏ်တွေပါရမီတွေတမထဝိပဿနာပေါ်မှာမူတည်ပြီးတော့ကျင့်သွားတာကိုပြောတာပါဣရာဘိခွေဘိက္ခုဘိက္ခဝေဟုတိယဟန်တို့ကိုနာယူမိပုဂ္ဂိုလ်တို့ကိုခေါ်ဝေါ်ကြောင်းစကားသည်တတိပဒံကိုအာထုတ်သောပုဂ္ဂိုလ်များမှာဘိက္ခုဘိက္ခုနီဥပါဒကာ ဥပါတိကာမနတ်မြမာဟုများစွာရှိပါလျက်ဘိက္ခုဟုဟောပြောခြင်းမှာ ဖျားအဆုံးမကိုခံယူ၍ကျင့်သူတို့တွင်ယဟန်သည် အဆုံးအမိုက်တရားဖြစ်၏အမြတ်ဆုံးဖြစ်သောကြောင့်ဟောတော်မူ၏ဤသို့ယဟန်ကိုဗราဏထား၍ဟောရာ၌အဗราဏအဖြစ်ဘိက္ခုနီ ဥပဒကစသည်တို့လည်းပါဝင်ပါတယ်ဣဒဘိက္ခွေဘိက္ခုကာယေကာယ ानु ပတိဝိဟရတိအစရှိသဖြင့်မြတ်စွာဘုရားအဲ့လိုဘိက္ခုဘိက္ခုလို့သုံးတာ ဒါပေမဲ့အကုန်လုံးတရားဓမ္မတွေရောဘိက္ခုနီမတွေရောအကုန်ပါပါတယ်နော်တနည်းအားဖြင့်ပြန်ပြောမယ်ဆိုဤတတိပဒအကျင့်ကိုကျင့်သူမှန်လျင်ဘိက္ခုမြည်သည်ကြီးပါသည်တဲ့ဒီတတိပဋ္ဌာန်တရားကိုကျင့်တဲ့ပုဂ္ဂိုလ်အကုန်လုံးကိုဘိက္ခုလို့ခေါ်ပါတယ်တဲ့ထို့ကြောင့်ဘိက္ခုယဟန်ဒီဝါတတိပဋ္ဌာန်ကိုအထုတ်နေသောပုဂ္ဂိုလ်သည်လို့အနက်နှမျိုးပြန်တယ်เนาะဒါကြောင့်မို့ဘိက္ခုယဟန်ဒီ နောက်တနည်းတတိပဋ္ဌာန်ကိုအာထုတ်နေသောပုဂ္ဂိုလ်သည်ဘိက္ခုကိုအဲ့လိုအနှက်နှမျိုးပြန်တယ်နော်ကာယကိုဟူသည်ဆက်ဆုပ်ဖွယ်ရာဆံမင်အစရှိသောကုဋ္ဌာသတို့၏ဖြစ်ပေါ်ရာအရဖြစ်သောကြောင့်ကာယဟုခေါ်၏နော်ဆံမင်အစရှိတဲ့နော်ဆက်ဆုပ်ဖွယ်ရာကုဋ္ဌာသတွေနော်ဖြစ်ပေါ်ရာအရစုဝေးရာအရကိုအဲ့ဒါကာယ ကာယ ानु ပတိဟုကာယ ानु ပတိကိုဟုရှုလေရှိသည်ဟုဒီမှာတဲ့ထိုကာယ၌ဝေဒနာဟု၍၎င်းစိတ်ဟု၍၎င်းဓမ္မဟု၍၎င်းရှုနေသည်မဟုတ်ကိုဟုဆိုသောအနုပဒနာဉာဏ်ဤတရားဝတ္ထု၌ကိုဟု၍သာလျှင်အဖန်မှန်ရှု၍နေခြင်းနေခြင်းသည်ဟုအခြားသောဝေဒနာစသည်တို့မယောနော ပိုက်ချရှုခြင်းကိုပြတယ်တဏိဆံမြင်မွှဲခြင်း အစရှိသောကုထာတအစုတို့မှ အလွတ်ဖြစ်သောယောက်ျားမိန်းမဟုအဖန်မှန်အာရှု၍မနေဟုဆိုလိုတယ်။ကာယေကာယနုပတ္တိနုပတ္တိရုပ်အပေါင်း၌ရုပ်အပေါင်းဟု အဖန်မှန်ရှုလေရှိသည် ဖြစ်၍ဟုသည်ဤဆံမင်အစရှိသောရုပ်အပေါင်းကို အနေစာဒုက္ခအနတ္တအတုပအချင်းရာအဖြစ် အဖန်မှန်ရှုလေရှိသည် ဖြစ်၍နေ၏ဟုဆိုတယ်။ ကာယရှုတယ်ဆိုတာဝေဒနာစိတ်ဓမ္မကိုရှုတာမဟုတ်ဘူးဒီခန္ဓာကိုယ်32ကုဋ္ဌာသနဲ့ဒီကြံတဲ့အပိုင်းတွေကိုကာယကိုယ်ပေါ်မှာရှုတာကိုဆိုလိုတာနော်ရှေးဆရာတို့ အဆိုယံပတ္တိနတံဒိဋ္ဌိယံဒိဋ္ဌံတဏ္ဏပတ္တိအပတ္တံပစ္ဆတော်မူလောဝဇမာနောနမုတ်စတိလူအပေါင်းသည် အကျင်ယောက်ျားမိန်းမကို မြင်ဤဟုတင်ညာဖြင့်မှတ်ထင်၏မြင်ဤဟုဒိဋ္ဌိဖြင့်အတိမှား၏ထိုယောက်ျားမိန်းမအစရှိသော အရာဝတ္ထုသည် မြင်အပ်သောဆံမြင်အစရှိသောဘူတယုတ်ဥပါဒာယုတ်အပေါင်းမဟုတ်အကျင်ဆံမြင်အစရှိသောဘူတယုတ်ဥပါဒယုတ်အပေါင်းကို မြင်အပ်ပြီးထိုမြင်အပ်သောဆံမြင်စာသောယုတ်အပေါင်းကိုပညာမျက်စိဖြင့်ဟုတ်တိုင်းမှန်စွာမမြင် ပညာမျက်စိဖြင့်ဟုတ်တိုင်းမှန်စွာမမြင်နိုင်ပဲတွေ့ဝေသောသူကိုငါငါဥစ္စာငါအတ္တဟုတဏမာနဒိဋ္ဌိကိလေသာ အနှောင်ဖွဲ့ဖြင့်နှောင်ဖွဲ့၏ထိုကိလေသာတို့ဖြင့်အနှောင်ဖွဲ့ခံရသောသူသည်တန်တရာမှ မလွတ်မြောက်နိုင်လို့အထကတာကဖွင့်ထားတာနော်လူတွေကတယောက်နဲ့တယောက်တွေ့တယ်ဆိုရင်မိမလို့ယောက်ျားလို့ဒီလိုပဲမြင်တာစာမင်းလို့နော် အဲ့လိုပဲမြင်တယ်တဲ့နော်အဲ့လိုတဲ့တင်ညာတွေပေးပြီးတော့မိမလို့တင်ညာပေးတယ်ယောက်ျားလို့တင်ညာပေးတယ်အဲ့ဒီပေါ်မှာဒိဋ္ဌိနဲ့အတိမှားနေကြထိုယောက်ျားမိမအစရှိတဲ့ဟာတွေရဲ့အပေါ်မှာနော်ဒါတွေဟာယုတ်တရားတွေနံတရားတွေလည်းမမြင်ပညာမျက်စိနဲ့အဲ့ဒါကိုယုံနံလို့မမြင်မဲနဲ့ယောက်ျားလို့မိန်းမလို့ငါကိုလို့ငါဟာလို့ငါဥစ္စာလို့ဒါတွေနဲ့ပဲ တဏှာဆွဲမာနာဆွဲဒိဋ္ဌိဆွဲတွေနဲ့ပဲနေတိုင်းနေနေကြတာအဲ့ဒါတွေပဲမြင်နေကြတာเนาะအဲ့ဒါတွေကိုတဲ့ကိလေသာတွေနဲ့နှောင်ဖွဲ့ခံရတာပေါ့เนาะအာတာပိပြင်းထန်သော လုံလဝီရိယရှိသူကိလေသာတို့ကိုပူလောင်၆တွေ့စေနိုင်သည့်ပြင်းထန်သောဝီရိယကိုအာတာပလို့ခေါ်တယ်ထိုကဲ့သို့ လုံးလဝီရိယမျိုးရှိသူကိုအာတာပိဟုခေါ်၏တံပဇာနောတံပဇေညာရှိသူမှန်စွာ အပြားအဖြင့်တိသူကိုတံပဇေညာရှိသူဟုဆို၏တံပဇေညာဟူသည်ကမှန်စွာ အပြားအဖြင့်တိခြင်းမှန်စွာအထူးတိခြင်းပြည့်စုံစွာ အပြားအဖြင့်တိခြင်းပြည့်စုံစွာ အထူးတိခြင်းကိုယ်တိုင်အပြားအဖြင့်တိခြင်း ကိုယ်တိုင်အထူးသိခြင်းလို့ဒါကတီကာကအဲ့လိုပြန်ဖွင့်တာမန်စွာ အပြားအဖြင့်သိခြင်းဟူသည်တဲ့သဘာဝလက္ခဏာတာမညာလက္ခဏာသင်္ခတလက္ခဏာဟူသော အပြားတို့ဖြင့်သိခြင်းပင်ဖြစ်၍ပဂတိအတိမှာထူးခြားသောအသည်တဲ့သဘာဝလက္ခဏာတာမညာလက္ခဏာသင်္ခတလက္ခဏာ တတိမှာတတိရှိသူရူပကာယကိုပိုင်းခြား၍ယူတတ်သောတတိနှင့်ပြည့်စုံသူဟုဆိုလိုသည်ယဟန်သည်တတိဖြင့်ရူပကာယဟုသော အာယုံကိုပိုင်းခြားယူ၍ပညာဖြင့်အဖမှန်ရှု၏တတိကင်းသော အနုပတနာဉာဏ်မြည်သည်မရှိယောဂ ाय အပေါင်းကိုအမြဲတမ်းတတိထားပြီးတော့ရှုနေတာကိုပြောတာပါနော် တတိပါလျင်တမာတိလဲပါပြီးသားတဲ့တတိပါသောအရာတိုင်းတွင်တမာတိပါသည်သာဒီတနည်းအားဖြင့်တတိနှင့်ပညာဖြစ်လျင်အလယ်၌ဖြစ်သောတမာတိလဲပါဝင်သည်သာဒီနောက်တနည်းပြန်ပြောရင်တတိဖြစ်တယ်ပညာဖြစ်တယ်ဆိုရင်အလယ်မှာတတိတမာတိပညာဆိုတဲ့အလယ်ထဲမှာပါတဲ့တမာတိကလည်းပါပြီးသားဖြစ်သွားတယ်ကြောက်ဖြာဤအထက်နဲ့အတက်နဲ့အဆင်းတွင်တမင်ခြေရာတွေ့လျင် တမင်သည်ကြောက်ဖြာပေါ်ကဖြတ်သွားသည်ဟုသိနိုင်တဲ့ကဲ့သို့အတက်နဲ့ဟောဘက်ကအစင်းကြောက်ဖြာပေါ်မှာအတက်လည်းတွေ့တယ်အစင်းချီရလည်းတွေ့တယ်ဆိုရင်ဒီကြောက်ဖြာပေါ်မှာတမင်ဖြတ်သွားတယ်ဆိုတာသိတယ်လို့ပဲတဲ့တတိနဲ့ပညာပါရင်အတွင်းထဲမှာတမာတိလည်းပါပါတယ်အင်္ဂါ၄ပါးတဲ့ပြင်းစွာအာထုံမှုတမ္ပဒံဝီရိယအာယုံကို မလွတ်တမ်းရှုမှတ်နိုင်မှုတတိ အာယုံခံအာယုံပေါ်၌စူးစိုက်၍အဲစူးစိုက်စူးစိုက်၍ကပ်ကပ်သွားသောတမာတိဖြစ်ချင်းပြက်ချင်းကိုပိုင်းခြား၍သိမှုတံပတင်ညခေါ်အနုပတနာဉာဏ်ဝိရိယတတိတမာတိဉာဏ်ဟူသောဤ၄ပါးသည်ယောဂီအားအနေစာဒုက္ခအနတ္တအတုပဟုသောတရားများကိုသိနိုင်ရန်လိုအပ်သောအင်္ဂါများဖြစ်ပေသည် တဏီတမထနဲ့ဝိပဿနာတတိမှာတတိဖြင့်ကာယ ानु ပဿနာကို ရှုသဖြင့်စိတ်တည်ကြည်မှုတမထကိုရနိုင်ပြီတဲ့ကာယ ानु ပဿနာရှုတယ်စိတ်တည်ကြည်မှုတမထကိုရတယ်တမ္ပဇာနောတမ္ပဇဉ္ဉံဖြင့်ဝိပဿနာပြည့်စည်နိုင်ခြင်းကိုပြတယ် လောကေလောက၌ဟူသည် ဖြစ်တတ်ပြတ်တတ်သောကြောင့်လောကလို့ခေါ်တယ်။ဤနေရာ၌လောကအရာရှုမှတ်အပ်သောယုတ်ဝေဒနာစိတ်သဘောတရားဟူသော လောကဝါဥပါဒါနတ်ခန္ဓာဟူသောလောကကိုယူရမယ်။ဒီနေရာမှာလောကလောကဆိုတာဒီတာမန်လောကကြီးယူခိုင်းတာမဟုတ်ဘူးတဲ့ကိုယ့်ရဲ့အတွင်းခန္ဓာဥပါဒါနခန္ဓာဆိုတဲ့အတွင်းခန္ဓာလောကကိုယူခိုင်းတာဥပါဒါနဲ့ဥပါဒါနခန္ဓာ တဏှာသည်ตาယာလျက်ဆွဲဆွဲလန်း၏ဒိဋ္ဌိသည်အထင်လွဲလျက်ဆွဲလန်း၏ဒိဋ္ဌိကအယူမအထင်လွဲပြီးဆွဲလန်းတယ်ထို့ကြောင့်ထိုနှစ်ပါးကိုဆွဲလန်းတတ်သော ဥပါဒံဟုခေါ်၏တဏှာနဲ့ဒိဋ္ဌိကို ဥပါဒံလို့ခေါ်လိုက်တာထိုတဏှာနှင့်ဒိဋ္ဌိတို့ဆွဲလန်းအပ်နိုင်သောလောကီခန္ဓာများကို ဥပါဒာနဲ့ခန္ဓာလို့ခေါ်တယ်တဏှာနဲ့ဒိဋ္ဌိတို့ဆွဲလန်းနိုင်သော လောကီခန္ဓာကိုဥပါဒณะခန္ဓာလို့ခေါ်တယ်တဲ့လောကုတ္တရာတရားများကိုကြတော့မဆွဲလန်းနိုင်တော့ဘူးတဲ့ခန္ဓာနဲ့ဥပါဒณะခန္ဓာနှစ်မျိုးခန္ဓာဟူသောအမည်တွင်၌ရတိုက်သည်မြလောကီလောကုတ္တရာအလုံးကိုတိမ်ကျုံ၍ခန္ဓာဖွဲ့ပြခြင်းကပထမခန္ဓာကိုဟောတယ်ပထမခန္ဓာပြောလိုက်တဲ့အခါကျစိတ်89ပါးစေတသိက်52ပါးယုတ်28ပါးတဲ့ အဲ့ဒါကပထမခန္ဓာကိုပြောတာတဲ့ယောဂီများအတွက်ဝိပဿနာရှုရန်လောကီတရားတက်တက်ခန္ဓာဖွဲ့ပြခြင်းကဒုတိယဥပါဒနာခန္ဓာကိုဟောတယ်ဥပါဒနာခန္ဓာလို့ပြန်ဟောလိုက်တာကတော့ဝိပဿနာရှုဖို့ရအတွက်ဟောတာပါတဲ့အဲ့ဒီတည်းမှာကျတော့လောကီသိ80ပါးစေတသိက်52ပါးယုတ်28ပါးဟိုမှာလောကုတ္တရာစိတ်ကိုခြံထားခဲ့တာစောသောက စိတ်89ပါးတဲ့က လောကုတ္တရာစိတ်ကိုပြန်နှုတ်လိုက်တာလောကီစိတ်82ပါးလောကုတ္တရာစိတ်ကအာဝိပဿနာဟွာရှုလို့မရတော့ဘူးသူကြတော့နော်ဆွဲလန်းတဲ့ဟာမဟုတ်လို့တဲ့နော်အဘိဓါဒေါမနတဟူသည်မရှုမှတ်လျင် ဖြစ်ပေါ်နိုင်သည့်ตาယာဆွဲလန်းတတ်သောအဘိဓါခေါ်သော လောဘဒေါမနတခေါ်ဒေါမနတခေါ်နှလုံးမตายမှု စိတ်ဆိုးမှုစိတ်ပြတ်မှုဒေါသ နော်အဲ့ဒီအဘိဇာသည်လောဘဒေါမနတသည်ဒေါသအဲ့ဒါကဘယ်ချိန်ပေါ်လဲဆိုရင်တတိမထားလို့တရားမရှိရင်မရှိတိုင်းမရှိတိုင်းဒကာဒကမတို့ဦးဇင်းတို့တို့ရဲ့စိတ်မှာအဘိဓါဒေါမနတလွှမ်းမိုးနေတာနော်ဟိုမကျင်နာလိုက်ဒီမကျင်နာလိုက်ဟိုဟာလိုချင်လိုက်ဒီဟာလိုချင်လိုက်ဟိုတွေးလိုက်ဒီတွေးလိုက်အဲ့ဒါတွေဖြစ်နေတာဘာလို့လဲဆိုတတိလွတ်နေလို့ တတိလွတ်နေတဲ့အခါကျတော့နော်အဘိဓါနဲ့ဒေါမနတာကစိတ်ကိုလွှမ်းမိုးထားတယ်လွှမ်းမိုးခံထားရတယ်နော်အဘိဓါနှစ်ခုဒူတဲ့ဤနေရာ၌ပါသောအဘိဓါသည်မနောကံ၃ပါး၌ပါသောအဘိဓါနှင့်မတူပေတဲ့ဒီနေရာအဘိဓါကမနောကံ၃ပါးထဲမှာပါတဲ့အဘိဓါနဲ့မတူဘူးတဲ့ဤအဘိဓါသည်တဲ့အဘိအာယုံတို့ရှေ့ရှု၍ဇာလောဘတဏှာဖြင့်ကြံတွေးခြင်းနှစ်သက်စရာကိုအာယုံကို ရှေ့ရှုကြံစည်၍လိုခြင်းတတ်မဲ့သောလောဘတဲ့မနောကံသုံးပါး၌ပါသောအဘိဓါသည်ယံပရတတံအမမတ္တသူပိုင်တဲ့ပစ္စည်းငါပိုင်ရင်ကောင်းမှာပဲဟုကြံစည်မှုလောဘတဲ့နော်နိဝရဏတရား၅ပါးလုံးပါသွားတယ်တဲ့အာကောင်းသောလောဘနှင့်ဒေါသကိုယူလိုက်သဖြင့်ကြံသောနိဝရဏတရားများပါသွားတော့သည်ထို့ကြောင့် ရှုမှတ်တိုင်းနိဝရဏတရား၅ပါးလုံးပယ်ခွာပြီးသားဖြစ်တယ်။ဦးဇင်းတို့ကတရားအထုတ်တယ်တရားအထုတ်တယ်ဆိုတာကဒီနိဝရဏတရား၅ပါးပယ်ခွာတဲ့အလုပ်လုပ်တာပဲ။နိဝရဏတရား၅ပါးဆိုတဲ့ဒီတရားတွေကိုကာမိစန္ဒာကိလေသာအယုံကာမဂုဏ်ကြံစည်တဲ့စိတ်ဌိနာမိတ်ငိုင်းမိတဲ့စိတ်နော်ဥဒိစ္စပြန်လွင်တဲ့စိတ်နော်ကာမိစန္ဒာဗျာပါဒဒေါသဖြစ်တဲ့စိတ် ဌိနမိတ်တငိုင်းမြည်တဲ့စိတ်ကုတ်ကုတ်ဆနော်နောက်တတစ်ဖန်ပူပန်တဲ့စိတ်တွေဆိုတဲ့ဒီစိတ်တွေကဦးဇင်းတို့ရဲ့တန်တန်တရားဓမ္မတို့ရဲ့တန်တန်ရဲ့စိတ်ကိုညှဉ်းနှွားအောင်သူကလုပ်နေတာစိတ်တွေကို မတ်တရားတွေဖို့တရားတွေကိုမမြင်နိုင်အောင်သူကပိတ်ဆို့ထားတာအဲ့ဒါအဲ့ဒါကြောင့်မို့နိဝရဏဆိုတာအပိတ်အဆို့လို့ပြောတာနော်ဒီအပိတ်ဆို့တွေက ပိတ်ဆို့ထားတာလုံးဝမမြင်လို့မရအောင် တွေးလို့မရအောင်နော် မြင်လို့မရအောင် တွေ့လို့မရအောင် မတရားဖို့တရားတွေမြင်ခြင်းကမရအောင်ကိုပိတ်ဆို့ထားတဲ့အရာကိုအဲ့ဒါនិဝရဏလို့ခေါ်တာအဲ့ဒီនិဝရဏတရား၅ပါးကိုပယ်ရှားခြင်းအဘိဓါဒေါမနတပယ်လိုက်အကုန်ပါသွားတာပါပဲလို့အဲ့ဒါကိုဆိုလိုတာအာကောင်းသောလောဘနှင့်ဒေါသကိုယူလိုက်သည်ဖြင့်ကြံသောនិဝရဏတရားများပါဝင်သွားတော့ဤနော်ဒါကြောင့်ရှုမှတ်တိုင်းရှုမှတ်တိုင်းမှာ နိဝရဏတရား၅ပါးပယ်ခွာပြီးသားဖြစ်ပါတယ်ဝိနေယပယ်ဖြောက်၍ဟူသည်တခဏမြပယ်ဖြောက်ခြင်းတည်ငါဗဟံခဏလေးပယ်ဖြောက်တာဒါအဲ့နိဝရဏတရားတွေထားပါတော့ခဏလေးပယ်ဖြောက်တာကြာမြင့်စွာပယ်ဖြောက်ခြင်းဝိခံပနဗဟံအပြင်ပယ်ဖြောက်ခြင်းတို့ကိုပြောတယ်ခဏပယ်တယ်နော်ကြာကြာပယ်တယ်ပေါ့ဟိုကအပြီးပယ်သွားရင်တော့ဒါပြီးပြီလေအဲ့ဒါကတော့ အပြီးပယ်တဲ့ဟာတော့နော်ဒါကတော့ခဏပယ်တယ်ကြာကြာပယ်တယ်နော်မဟာစီဆရာတော်ဘုရားကြီးမှတ်ချက်အချုပ်မှာတဲ့ထင်ရှားဖြစ်သောရုပ်အမှုရာကိုမရှုမြင်နိုင်လင်ထိုရုပ်၌ငါကောင်တတ္တဝါကောင်ဟုထင်မှတ်ဆွဲလန်းတတ်၍အဘိဇာခေါ်တတ်မှတ်မှု လောဘဖြစ်နိုင်၏နှလုံးမသားရာမှုစိတ်ဆိုးစိတ်ပြတ်မှုဒေါမနတဒေါသလည်းဖြစ်နိုင်၏နော်ထို့သောယုတ်တရားတို့အပေါ်၌ မရှုမှတ်လျင်ဖြစ်နိုင်သောလောဘဒေါသတို့သည် ရှုမှတ်နေသောယောဂီအားမြဲသည်ချမ်းသာသည်တင့်တယ်သည်ငါကောင်အတ္တကောင်ဖြစ်သည်ဟု မထင်မှတ်မစွဲလန်းတော့ပြီနော်အဲ့ဒီယုတ်တရားပေါ်မှာမရှုမှတ်လျင်လောဘဒေါသမောဟဖြစ်မယ်ရှုမှတ်နေသောယောဂီအားနော်မြဲတယ်ချမ်းသာတယ်တင့်တယ်တယ်ငါကောင်အတ္တကောင်ဆိုတာမထင်မှတ်မစွဲလန်းတော့ပြီနေဆဒုက္ခ သူဖအတ္တဟုဆွဲလန်းပါမှဖြစ်ပေါ်လာနိုင်သောလောဘဒေါသတို့သည်ရှုမှတ်မှုအမှန်အတိုင်းသိမှုတို့ကြောင့်ဖြစ်ခွင့်မရတော့ပေထိုသောအမှန်တိုင်းတိတိသွားသည်ကိုပင်အနုပတနာညာကဒရင်ကဗဟံအားဖြင့်ပယ်ဖြောက်သည်ဟုဆိုပါတယ်နော်ကဲဦးဇင်းတို့ဒီဟာဟောရယူရဲ့တဏှာလောက်ဖြစ်သွားပြီဆိုတော့ဒီလောက်နဲ့နားပြီးတော့ဦးဇင်းဒီတစ်ပတ်ကိုစပြီးတော့ ဒီအာနာပါနဝင်လေထွက်လေမှတ်တဲ့အခါမှာဦးဇင်းတို့အခုခဏလောက်ပေါ်ပါသွားပြီးတဏှာကြီးလောက်လေးတရားမှတ်မယ်နော်ဘာနဲ့မှတ်မလဲဆိုတော့ဦးဇင်းတို့ဂဏနာနီးနဲ့ပေးမယ်အဲ့ဒါနောက်ပတ်ဒီမှာဆက်ရှင်းတဲ့အခါကျမှအဲ့ဒီဟာကိုအလုံးပြန်ပြောမယ်နော်အခုတော့ဟောရှုမှတ်ပုံလေးပဲပြလိုက်တော့မယ်ဝင်တဲ့လေ ထွက်တဲ့လေဝင်တဲ့လေထွက်တဲ့လေလေးကိုတတိမြဲရာပထမ တတိမြဲအောင်လုပ်မှာတတိမြဲအောင်လုပ်တဲ့အခါကျတော့ဦးဇင်းတို့ဒီငငယ်လေးကလေးရိုးရိုးရှုမှတ်ခဲ့တဲ့ဤစနစ်နဲ့ဒီဂဏနာနီးနဲ့လှုပ်တာဟာဂဏနာနီးကအယံကိုအကျိုးထူတာသွားတွေ့ငငယ်တော့ကဒီတိုင်းပဲတာမဝင်နေထွက်တယ်မှတ်တဲ့အခါကျတော့ကောင်းငင်ရောက်ပြီးတော့မြောက်တဲ့နေသလောက်တော့ဖြစ်တယ်နောက်ပြီးတော့ဒီနှာသီးဝါမှာဟို ဖွဲ့ဖွဲ့ကြီးတွေလေချောင်းကြီးတွေသွားနေတယ်လို့လောက်တော့မြင်တယ်ဒီထက်သိအများကြီးမတက်ဘူးပေါ့နော်ဒီတိုင်းလေးမှတ်နေရင်းနဲ့ဦးစင်းငငယ်တုန်းကလှုပ်တာနောက်တော့ဟောဒီဂဏနာနီးနဲ့ရေတွက်ပြီးတော့လှုပ်လိုက်တဲ့အခါကျတော့အဲ့ဒီမှာကျတော့တခါတည်းအခုပြောတဲ့ပရိကာမနမိတ်ဩဃာနမိတ်ပရိဘာကနမိတ်တွေဒီကိုခဏလေးရသွားတယ်အဲ့ဒါကြောင့်မို့ဒီရေတွက်တဲ့ဒီအဲ့ဒါလေးနဲ့ဦးစင်းအစာဆုံးပေးပါမယ် ခန္ဓာကိုယ်ဣရိယာပုမိမိတို့ခါတိုင်းထိုင်နေကြတိုင်းမထိုင်ပဲပြီးတဲ့အခါကျတော့မှဘာလုပ်မလဲနာသီဝမှာလေလေဝင်တယ်ထွက်တယ်အဲ့ဒါကိုဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးအဲ့ဒီကနေ30အထိရေ30အထိရေတဲ့အခါမှာ နှစ်နဲ့သုံးသုံးနဲ့လေးလေးနဲ့ငါတခုခုတော့အတွင်းမှာစိတ်ကအတွေးအပြင်ကိုထွက်ပေးတယ်သွားတယ်ဆိုတက်ကိုပြန်စအထက်ကိုကြော်မမှတ်နဲ့နော်ဟိုတနေ့ကတကပြောသလိုဘုန်းကြီးအဲ့လိုမှတ်ခိုင်းလို့မှတ်တာတပည့်တော်မြင်တခါမှဆဲကိုမရောက်ဘူးဗျာတဲ့အောက်ကြီးပဲပြန်ပြန်လဲနေလို့30ဒီကိုမတက်ဘူးဖြစ်နေတာတဲ့နော်အဲ့ဒီကြမှာဟာငါစိတ်ဟာတော်တော်ကိုထွက်ပါလားလို့ တပည့်တော်သိတယ်ဖရာတဲ့သိတယ်ဖရာတဲ့နော်အဲ့ဒါငါစိတ်ကတော်တော်ကိုထွက်ပါလားဆိုတာနောက်ပိုင်းညောဦးဇင်းတို့လည်းအရင်အဲ့တိုင်းပဲတော်တော်ကိုမှတ်ယူရတယ်နောက်ပိုင်းညောမှတ်ပါများမှတ်ပါများတော့အဲ့နှစ်နာရီလောက်အတွင်းမှာတိတ်စိတ်ကမထွက်တော့ဘူးအဲ့လိုဖြစ်သွားတယ်ဒီကဏနာနီးကတော်တော်ကိုကောင်းတယ်နော်အဲ့ဒါကြောင့်မို့ဒီဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်အဲ့ဒီကနေတစ်ကနေ30အထိရည်တွက်ပါနှစ်နဲ့3 3နဲ့4တွင်ကိုစိတ်ကိုဘေးကိုလွင့်သွားတဲ့အတွေးတစ်ခုတွေးတယ်ဆိုရင် တက်ကိုပြန်မှတ်အတွေ့တစ်ခုတွေးပြီဆိုတာနဲ့တက်ကိုပြန်မှတ်အဲ့လိုတခါတည်းတက်ကိုပြန်မှတ်ပြန်မှတ်ပြန်မှတ်ပြီးတော့မှဦးဇင်းတို့တရားတော်မတွေအဲ့ဒီဟာကိုတမာတိမွေးမြူပါနောက်ထပ်အာနောက်တစ်ပတ်ဆန်ဒေးအဲ့ဒီကစနေပေါ့နော်ဦးဇင်းဒီကတော့စနေမို့နောက်တစ်ပတ်စနေမရောက်မချင်းလဲအဲ့ဒီခန္ဓနာနီးနဲ့ပဲမှတ်ပြပါဘာလို့လဲဥစဉ်တမာတိနည်းနည်းလိုချင်လို့ပါเนาะတရားတော်မတို့အခုဒီတတိပဋ္ဌာန်တရားတွေဥစဉ်အခု ဟိုဒါနှစ်ပေါက်ခြင်းလဲပေါက်သွားမှာပေါ့တခုချင်းရှုမှာအဲ့ကြောရှုတဲ့အခါကျတော့တမာတိအားလဲပါလာရင်းနဲ့ဆိုရင်အခုရှေ့မှာရှုွက်ကြီးတွေကအကုန်လုံးလိုက်နိုင်သွားအောင်လို့ပါเนาะအဲ့ဒါကြောင့်မို့ဦးဇင်းကဒီခုမနေ့ညအော်ဒကာဒကမတွေအတွက်ဘလို့နီးနဲ့အကောင်းဆုံးဒါဦးဇင်းတို့ကတော့ဟိုကိုသင်္ကန်းဖို့ခဲတဲ့အမြဲမပြတ်လုံနေတာဆိုကိုကြိုက်တာကောက်ရှုလို့ရတယ်လေဒကာဒကမတွေကျတော့စီးပွားရေးလူမှုရေးအရေးပေါင်းများစွာကြားရရနေဆိုတော့အဲ့ဒါကြောင့်မို့ဦးဇင်းက ဒီဟာညကစာလိုက်ဖတ်ရင်ရှာရင်းနဲ့အဲ့ဒါအာတတိပဌာနာတုတ်ဘလို့နီးနဲ့သင်ပေးရကောင်းမလဲလို့အခြေခံကိုစပြီးတော့အဲ့လိုမှန်းပြီးတော့ဒါအခုဟိုဒီတစ်ပတ်ကနေစပြီးတော့ဦးဇင်းတို့ဒါတဆိတ်ချင်းတဆိတ်ချင်းဖြည်းဖြည်းချင်းပဲဦးဇင်းတို့ရှုမှတ်ပြီးတော့သွားပါမယ်တမာတိရအောင်ယူပြီးတော့တက်ကနေ30အထိကဏနာနီးနဲ့အဲ့ဒါမှတ်ပါเนาะမှတ်တတ်ပြီเนาะခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်စိတ်တိုင်းကြအောင်ပြင် ပြင်ပြီးပြီဆိုတာနဲ့ဒီပြိုင်တဲ့ထဲတခါတည်းနှာသီးဝါမှာလေးလေးဝင်တယ်ထွက်တယ်တစ်ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဝင်လေ ထွက်လေသုံးအဲအဲ့သုံးတွင်းမှာစိတ်ကဖြတ်ဆိုဘေးကိုပြေးပြီးဆိုပြန်ဆဝင်လေထွက်လေတစ်ဆိုပြီးပြန်ဆအဲ့လိုနဲ့ခွန်းနဲ့ရှစ်အတွင်းလောက်မှာစိတ်ကထွက်သွားပြီဆိုဝင်လေထွက်လေတစ်ပြန်မှအဲ့လိုနဲ့တက်ကနေ30အထိကို သေးသေးချာချာ ပီပီပြင်းပြင်းလေးစိတ်ထဲမှာနော်ကြည်ကြည်လင်လင်လေးလုံးဝကလေးရဖြစ်ဖြစ်သွားအောင်ယူ10 10ရောက်သွားရင်လေအဲ့ဒါမျိုးကိုစိတ်ကိုဘေးကိုဘယ်မှမထွက်ဖဲနဲ့အဲ့ဒီလိုလက်ဖြောက်တစ်ချက်တည်းတစ်ချက်တည်းဒီလိုတက်ကနေ30လောက်ရေတွက်တဲ့အတွင်းမှာစိတ်စင်ကြယ်မှုရသွားတယ်ဆိုရင်အဲ့ဒီအတွင်းရတဲ့ကုသိုလ်ဟာအင်မတန်အကြီးတယ်နော်ဘာလို့လဲဆိုလောဘဒေါသမောဟဖြစ်ခွင့်ကိုမရဘူး လောဘငြိမ့်နေတာတက်ကနေ30လောက်ထိအဲ့ဒါတစ်ချိန်ရသွားပြီဆိုရင်ကိုတခါတည်းစိတ်တွေကစင်ကြယ်ပြီးတော့အဲ့ဒီလို စင်ကြယ်နေတဲ့စိတ်အားကောင်းလာရင်အခုပြောတဲ့ပရိကာမနမိတ်ဩဃနမိတ်ပရိဘာကနမိတ်ဆိုအဲ့နမိတ်ကသေချာပေါက်ကိုရတယ်စိတ်မစင်ကြယ်လို့မရတာစိတ်ကတောင်ပြေးမြောက်ပြေးပြေးနေလို့မရတာဟိုပြေးဒီပြေးဟိုရောက်ဒီရောက်ရောက်ရက်ခတ်နေတဲ့စိတ်လောဘဒေါသတွေလွှမ်းမိုးခံနေရတဲ့စိတ် အဲ့ဒါကြောင့်မို့ဦးဇင်းတို့ကအဲ့ဒီတမာတိတွေမရတာအဲ့ဒီတမာတိကိုရကျင်တယ်ဆိုရင်လောက်နောက်ကြတော့အစာပိုင်းမှာကိုကလှုပ်ပေးရတာနောက်ပိုင်းကြတော့တတိယသွတ်သူဦးစီးသွားတာသွတ်သူကိုမှတ်နေတော့တာကိုကမှတ်ရတာမဟုတ်တော့ဘူးနော်ဟိုဘိန်းတစ်ခုစတောင်းကနာနီးပဲကိုကထူထောင်မှတ်ပြီးသေချာလှုပ်နေရတာလှိမ့်လိုက်ပြီးဟဲဆိုတာနဲ့အရှိန်နဲ့လှိမ့်သွားသလိုပဲဒီတတိထားမှုကလည်းအဲ့ဒီတိုင်းပဲ အစာပိုင်းတော့ခက်တယ်ဒီဟာလေးကိုတခါတည်းကိုတစ်ဆယ်လေးရဖို့ကိုတခါတည်းအမျိုးမျိုးပြန်ပြန်ပြီးစိတ်ကထွက်ထွက်ထွက်ထွက်ပြေးနေတာဒီချိန်ပြီးဒီချိန်ထွက်ပြီးနောက်တော့မှတ်ပါများရှုပါများလောက်ပါများတဲ့အခါကျတော့အဲ့ဒီမှာတင်စိတ်ကတည်ငြိမ်ပြီးတော့တခါတည်းသူ့အတူကိုတတိကဟိုကဝင်လာထွက်တာနဲ့ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ကသူ့အတူအော်တိုသွားနေတော့ဘေးလည်းသွားလည်းမသွားတော့အဲ့ဒီကြတော့မှတမာရီအားကောင်းတော့အဲ့ဒီမှာတင်အခုပြောတဲ့ အဲတခါတည်းနမိတ်တွေသူ့အတူပေါ်လာမျောလဲမမျောရဘူးမျောရင်လဲအဲ့ဒါလောဘဖြစ်ပြီးတော့အဲ့မှာဘလို့မှသူကမရဘူးမျောလဲမမျောနဲ့ဘာမှလည်းမတွေးတော့နဲ့အဲ့ဒီတွေးတဲ့စိတ်အဲ့ဒီစိတ်တွေကကိုယ်နှိပ်စက်နေတာလေမျောတဲ့စိတ်တွေတွေးတဲ့စိတ်တွေဒါတွေကနှိပ်စက်တော့အဲ့ဒီစိတ်တွေကိုဘေးဖယ်ထားပြီးတော့ကဲနာသီဝဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်တစ်ကနေ30တစ်ကနေ30ကိုစိတ်ကိုဘဲမှမပြေးအောင်ကိုငါရအောင်ကြိုးစားမယ်ဆိုပြီးအဲ့ဒါမျိုးနဲ့ လုပ်ပြီးတော့မှတ်ပေးပါကဲယနေ့မာသတိပဓာနာတော့အခြေခံမှစတင်၍နာယူပြီးတော့တတိမြဲရာပထမဆိုတဲ့ကျင့်စဉ်ကိုတရားဓမ္မပေါင်းသူတော်ကောင်းတို့တွေသည်မိမိရဲ့စိတ်တန်တန်မှာတတိတရားတွေမြဲမြံအောင်ကြင့်ကြံကြိုးကုပ်ပွားများအထောက်နိုင်ကြပါစေကုန်သတည်းသာတိသာတိ သာဓုပါဖျားတဲ့ခါကြောလေးဆန့်ယုံလေးလောက်ကိုသေးသေးချာချာလေးထိုင်ထိုင်ကိုသေးသေးချာချာလေးထိုင် အောက်ကအခုရေခင်းနေတေချာစိတ်တိုင်းကြအောင်ပြင်ခန္ဓာကိုယ်အထိုင်ကို စိတ်တိုင်းကြအောင်ထိုင်ပြီးပြီဆိုတော့မှဦးဇင်းတို့အခုနာသီဝဝင်တဲ့လေထွက်တဲ့လေကိုသေးသေးချာချာလေးစောင့်ကြည့်ပြီးတော့ဝင်လေထွက်လေ1ဝင်လေထွက်လေ2ဆိုပြီးတော့သေးသေးချာချာ မှတ်ပါဦးဇင်ဖေးကပြောမပြီးတော့ဘူးအတန်ကြောင့်တမာတိပြတ်မှာဆိုလို့ပါအခုမိမိရဲ့အထိုင်ဧရိယာဘုတ်ဒီတေချာစိတ်တိုင်းကြအောင်ပြင်းစိတ်တိုင်းကြပြီဆိုမှအစပြီးတော့မှတ်စိတ်တိုင်းကြပြီဆိုစပြီးတော့မှတိခံပြီးတော့စိတ်တိုင်းကြပြီဆိုပြီးတော့လဲဟိုပြင်းလိုက်ဒီပြင်းလိုက်နောက်ပိုင်းမလုတော့နဲ့အဲ့ ဟိုကပြင်းညင်းနဲ့ဒီကပြင်းညင်းနဲ့ဟိုကဒီကဆိုစိတ်ကလွတ်လွတ်ထွက်အဲဒါကြောင့်မို့ဒါလေးနှာသီးဝါလေးကိုတတိကိုမြဲအောင်ကပ်ပြီးတော့မြတ်စွာဘုရားဟောကြားပြီးတော့မှုခဲ့တဲ့ဒီတတိပ္ပံတရားတော်ကြီးငါတို့နဲ့ထိုက်လို့ကျင့်ဝင်ရတာငါတို့ကံကောင်းလို့ကျင့်ဝင်ရတာလို့သိပြီးတော့ကြိုးကြိုးစားစားနဲ့တတိပ္ပံတရားကိုပွားများပြီးတော့အထောက်ကြပါ အဲအလိုယောဂီများဖြုတ်လို့ရပါပြီဖြည်းဖြည်းချင်းလေးလက်ဖြားတွေခြေပြားတွေကိုယ်လိုက်ဆန်းလိုက်လက်ကျင်ကန်းလေးတွေလှုပ်ပြီးမှဖြုတ်ပေးပါ